သတိပဋ္ဌာန်တရား၄ပါးနဲ့လိုက်အာနာပါနတတိကိုယူရကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်တသတိပဋ္ဌာန်သူသဘောနဲ့သူသွားလိမ့်မယ်လုံမယူနဲ့အဲမပြေဖို့ခန္ဓာကိုယ်ကြီးလည်းငြိမ်သက်စာကာအိန္ဒြေလုံဖို့ရားရင်လည်းမကုန်နဲ့နာရင်လည်းမပြင်းနဲ့တထိုင်နဲ့အပယ်လေးပါလွတ်အောင်စိတ်ကလေးကိုပြင်မလို့ အသေးတတ်ဖို့ဟာကိုအဲကနဦးစိတ်ကလေးဟာအာနာပါနတတိကိုယူပါအစ္ဆတသဏ္ဍာန်ကတွန်းတဲ့သဘောလေးဗဟိတကတွန်းဝင်တဲ့သဘောလေးဘာကိုသိရမှာလဲတွန်းတယ်ကံတယ်တွန်းတယ်ကံတယ်ဒီစိတ်ကလေးပဲသိဒါလေးပဲသိပါတွန်းတာလေးကိုသိလိုက်ကံနာလေးကိုသိလိုက် ဒကမာကြီးတွေကိုစိတ်ကလေးကိုပြင်းညင်လို့ဒကာကြီးတွေကိုစိတ်ကလေးတွေကိုပြင်းညင်လို့သေဃာတိကိုစိတ်ကလေးထားရဖို့ဒီယုံနဲ့ဒီနာဖြစ်လာရင်တော့သေတော့သေရမှာဒီကနေ့သေမလားလက်ဖန်သေမလားသဘဲသေမလားဒီလသေမလားရှေးလသေမလားဒီနှစ်သေမလားရှေ့နှစ်သေမလားမသိဘူးသေတော့သေရမှာပဲဒီယုံနဲ့ဒီနာဖြစ်လာတာကအလေတောင်းလာသေမလို့တောင်းလာတဲ့ခန္ဓာကြီး အဲဒီတော့သေပင်သေညာတော်လေအသိလေးနဲ့သေရရင်အမြတ်ဆုံးတရားရအသိမရှိဘဲနဲ့ငါနဲ့သေရင်ငါခံကြရမယ်ငါမရှိတဲ့တရားကိုရှိတယ်လို့ထင်လိုက်လို့ရှိရင်ဝေဒနာပြတဏှာကုသွားပြီဆိုရင်ကိုချိုးနေကြအဲ့ဒါကြောင့်မလို့အသေးတက်ဖို့ဟာကိုအရေးကြီးပါတယ်ကနဦးစိတ်ကလေးဟာမျက်စိမှိတ်လိုက်ပါအာနာပါနတတိကိုစိတ်ကလေးတင်းငြိမ်အောင်ယူမှာ အစ္ဆတသဏ္ဍာန်ကတွန်းတဲ့သဘောလေးကိုသိပါမသိဘဲနဲ့မထွက်နဲ့ဗဟိတကတိုးဝင်လာတဲ့သဘောလေးမသိဘဲနဲ့တိုးဝင်တယ်လို့မသိဘဲနဲ့မဝင်စီနဲ့တိုးထွက်တဲ့သဘောလေးကိုသိလိုက်တိုးဝင်လာတဲ့သဘောလေးကိုသိလိုက်သဘောတရားလေးကိုတိုးတွန်းတဲ့သဘောလေးသိလိုက်ပါ ကံလာတဲ့သဘောလေးတည်လိုက်ပါတွန်းသဘောကံသဘောသဘောတရားလေးကိုသိသိပါအဲ့ဒီလိုသိစိတ်ကလေးငြိမ်းလာလိမ့်ဘာမှမစင်စားနဲ့အတိတ်ကိုလည်းမတွေးနဲ့မရောက်သေးသောအနာဂတ်စိတ်ကိုလည်းမမျှော်နဲ့ပြည့်စုံပါတွန်းနေကံနေပဲနှာသီးဝတကားကနေပြီးတော့တွန်းနေကံနေတွန်းနေကံနေဒါလေးတစ်လုံးနဲ့သိတာများများပဲသိနေ အဲဒါအာနာပါနတတိပဋိကံကိုယူတာပဋိကံယူတယ်လားစိတ်ကလေးငြိမ်အောင်အဲတောနာလေးသီလိုက်ပါကာနာလေးသီလိုက်ပါတောနဲ့သဘောလေးကာနဲ့သဘောလေးဒါလေးပဲသိဘာမှမသိနဲ့တွေးတော်ခြင်းကြာစာခြင်းလည်းမလုပ်နဲ့နောက်သူသဘောတိုက်သူလာလိမ့်မယ်ဘုရားကဟောထားတယ် သတိပဋ္ဌာန်တရား၄ပါးကလွဲလို့နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးလေအဲဒီတော့ဘယ်လိုသတိပဋ္ဌာန်တရား၄ပါးလဲကနဦးဟာတွန်းတယ်ကံတယ်လို့သိနေတဲ့နံတရားဟာအဲ့ဒီလိုသိနေတာကာယသတိပဋ္ဌာန်ပဲနောက်ကြတော့ဒကာဒကာကြီးတွေဒကမာကြီးတွေခန္ဓာတွေကပထဝီအာဘောတေဇောဝါရောလို့ဘုရားဟောထားတယ် ပထဝီရဲ့မွေအာဘောရဲ့မွေတေဇောရဲ့မွေဝါရောရဲ့မွေဓာတ်ကြီးလေးပါမွေကြီးလေးစဲကြိုက်ပြီးသေးရလိမ့်အဲ့တော့ပထဝီမွေကြိုက်လာပြီဆိုလို့ရှိရင်ပေါ်လာပဲသတ်မဲ့ဥစ္စာပေါ်လာလိမ့်ပထဝီမွေခန္ဓာတွေကပေါ်လာပြီတဲ့တေလာတင်တဲ့ဝေဒနာတွေတောင်းတဲ့ဝေဒနာတွေ ထုံတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်တဲ့ဝေဒနာတွေကြက်တယ်လာတဲ့ဝေဒနာတွေအာဘောမွေကကြက်လာအာဘောတတ်ဆိုတာကြက်တယ်တေဇောတတ်ဆိုတာပူတယ်အေးတယ်ဝါယောတတ်ဆိုတာကတွန်းနဲ့ကန်နဲ့လှုပ်ရှားတယ်ညင်ဝစ်ထောက်ခံတာအဲ့ဒီဝေဒနာတွေပေါ်လာတယ်နာသီဝတကားက တောနဲ့ကံနေဆိုတဲ့သိသိနေတဲ့နန္တရားတော်ကြမနေနိုင်တော့ဘူးသူ့ဟာသူပြောင်းသွားတယ်ကိုကမလုပ်ရပါဘူးကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်တသတိပဋ္ဌာန်စိတ်တသတိပဋ္ဌာန်တစ်ချိန်တစ်ခါရောက်ဖူးတဲ့ပုဂ္ဂိုလ်ဟာအပယ်လေးပါးကိုဘယ်တော့မှမကြောက်ဘူးသေလဲသေတတ်ပါတယ်အဲ့ဒီတော့ကြိုးစားပြီးတော့ပြင်လဲမပြင်ပါနဲ့ဝေဒနာတစ်ခုဖြစ်လာလို့ရှိရဲ့ ပြင်းပြင်းလေးရှူသွားအဲမရှူဘဲနဲ့ဒီတိုင်းသိယုံလေးသိတယ်ဆိုဝေဒနာတနာကုပြီးတော့ဝေဒနာကိုတော်ခြင်းတဲ့စိတ်ကြီးဖြစ်ပေါ်လာမယ်ပြင်းရင်တဲ့စိတ်ကြီးဖြစ်လာမယ်ဒီလိုမဖြစ်ရအောင်ဝေဒနာပေါ်လာလို့ရှိရင်တင်းတဲ့ဝေဒနာပေါ်လာလို့ရှိရင် နာသီဝတကားကတွန်းနဲ့ကန်တယ်လို့ပဋိကံယူပြီးတော့နေတဲ့သိနေတဲ့နာဟာ ဝေဒနာပေါ်လာတဲ့အချိန်ကအောက်ကကြာကြာထိုင်မှမြတော့တက်ကြီးလေးပါဝေဒနာတွေပေါ်လာတယ်ပေါ်လာတဲ့အချိန်ကတင်းနာပေါ်လာတော့အဲ့ဒီတင်းတဲ့သဘောတရားလေးကိုဘယ်လိုသိရမလဲတင်းတယ်လို့များသွားမသိလိုက်တင်းတယ်လို့မသိနဲ့ရုပ်ကိုသိရမှာကတစ်မျိုးပေါ်လာတာကဘာပေါ်လာတယ်လေတဲ့ဝေဒနာပေါ်လာတယ်တင်းတဲ့ဝေဒနာပေါ်လာတယ်တင်းတယ်လို့ရွာသွားမသိနဲ့ တင်းတယ်လို့မသိနဲ့။အော်ဝေဒနာကိုသာသိလိုက်။တင်းတယ်လို့ပေါ်လာရင်တင်းတယ်ဆိုတာပြညာပါလား။တင်းတာမရှိတဲ့တရားပဲ။ရှိတဲ့တရားကဝေဒနာသာရှိပါလား။အော်ဝေဒနဲ့ခန္ဓာပဲ။ဝေဒနာဤအစနဲ့အလေနဲ့အဆုံးနဲ့ပြင်းပြင်းလေးရှူပြီးတော့အဲ့ဒီဝေဒနာအစအလေအဆုံးကိုသဘောလေးဆောင်းလိုက်လိုက်။သဘောလေးကို တင်းတယ်လို့ပေါ်လာရင်တင်းတယ်လို့မသိနဲ့ဝေဒနာသာသိလိုက်။အော်ဒါဝေဒနာခန္ဓာပဲမြင်းနေတာကယူပက်ခန္ဓာအသုဘအယုစုကြီးပဲဒီပေါ်ဥသိနေတာကပေါ်လာတာကဝေဒနာခန္ဓာတင်းတယ်လို့သိညာတော့မပေးနဲ့တောက်နေတာပေါ်လာရင်တောက်တယ်လို့သိညာမပေးနဲ့ထုံနာပေါ်လာရင်ထုံတယ်လို့သိညာမပေးနဲ့အောင့်နာပေါ်လာရင်အောင့်တယ်လို့သိညာမပေးနဲ့ကြိုက်တာပေါ်လာရင်ကြိုက်တယ်လို့သိညာမပေးနဲ့ ဘာပဲပေါ်ပေါ်အောင်ဝေဒနဲ့ခန္ဓာပဲဝေဒနာသာရှိပါလားတင်းနေတောက်နေထုံနေဆိုတာစိတ်တသင်္ခါရတွေဖြစ်ပြနေတဲ့စိတ်တွေပဲမရှိတဲ့စိတ်တွေပဲရှိတဲ့တရားကပြစ္ဆုတ်ပါမြင်တဲ့သဘောကယူပက်ခန္ဓာအသုဘတရားကြီးပဲဒီပေါ်ဥသိနေတာကဝေဒနာဝေဒနာဖြစ်လာမှတင်ညာကတင်းနေတောင်းနေထုံနေဆိုတဲ့တင်ညာပေးပါလား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 ကြိုက်တယ်လို့မသိနဲ့ရင်ထဲကကြက်တယ်လို့မသိနဲ့ခန္ဓာကိုယ်ကြီးပူတယ်လို့မသိနဲ့လက်ရယ်လို့မသိနဲ့ခေါင်းရယ်လို့မသိနဲ့မိန်းမရယ်လို့မသိနဲ့ယောက်ျားရယ်လို့မသိနဲ့ခြေစလုံးရယ်လို့မသိနဲ့တင်မာရယ်လို့မသိနဲ့ပေါင်ရယ်လို့မသိနဲ့ခါရယ်လို့မသိနဲ့အဲနရွက်ရယ်လို့မသိနဲ့မျက်စိရယ်လို့မသိနဲ့နှာခေါင်းရယ်လို့မသိနဲ့ပါးစပ်ရယ်လို့မသိနဲ့ပြစ္ဆုတ်ပါပေါ်လာလဲမြင်လိုက်ရင်ဒါအတုဝတရားကြီး မြင်တဲ့ဟာယူပက်ခန္ဓာကြီးအသုဘတရားကြီးအယိုးစုကြီးဒီပေါ်ဥသိနေတာကဓာတ်ကြီးလေးပါပေါ်လာတော့ရုပ်ရုပ်ချင်းတက်ကြရတဲ့ဖသဝေဒနာဖြစ်လာဝေဒနာခန္ဓာဖြစ်လာအဲ့ဒီဝေဒနာခန္ဓာဖြစ်လာတော့ဝေဒနာလာသိတင်းနဲ့တောက်နဲ့ထုံနဲ့လို့များသွားမသိနဲ့အကျိုးတရားကြီးအပေလေးပါကြာရောက်မဲ့တရားကြီးအဲ့ဒီဟာခလေးလေးလည်းသိလူကြီးလည်းသိတယ် တင်းနဲ့တောင်းနဲ့ထုံနဲ့ဆိုတာခလေးလေးလည်းသိတယ်လူကြီးလည်းသိတယ်အဲလူတိုင်းလူတိုင်းသိတယ်အသည့်အဲ့ဒီလူတိုင်းလူတိုင်းသိတာကဘာအသည့်လဲမိစ္ဆာအသည့်အဲ့ဒီမိစ္ဆာအသည့်အဝိဇ္ဇာအသည့်ကိုမသိဘဲနဲ့ဝိဇ္ဇာပညာအသည့်ကိုသိဖို့ဝေရဏသင်ညာလွတ်ပြီးဝေရဏပညာဖြစ်အောင်သိပါပြစ္ဆုတ်ပါတင်းနာပေါ်လာလို့ရှိရင်အော်ဒါဝေရဏခန္ဓာပဲလို့ဒါသိမြင်တာကယူပက်ခန္ဓာ ဒီပေါ်ဥသိနေတာကဝေရณะခန္ဓာဝေရဏပါလားဆိုပြီးဝေရဏဤသဘောတရားလေးကိုသိပြီးတော့အစနဲ့အလယ်နဲ့အဆုံးနဲ့အဆုံးလေးလိုက်လိုက်ဆုံးတဲ့သဘောလေးသိလိမ့်မယ်အဲ့ဒီဝေရဏကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးအေးတက်ကလေးခံစားလိုက်စိတ်တသတိပဋ္ဌာန်ရောက်သွားလိမ့်အဲ့ဒီစိတ်တသတိပဋ္ဌာန်တစ်ချိန်တစ်ခါရောက်ဖူးတဲ့ပုံကိုအော်ငါသိလို့ရှိရင်ဒီလိုပဲဒီရုပ်ဝေဒနာဖြစ်လာမှာပဲ ဒီလိုပဲငါသိတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့မသိပဲနဲ့ဝေဒနာပေါ်လာလို့ရှိရင်ဝေဒနဲ့ခန္ဓာဝေဒနာသိပြီးတော့အစနဲ့အလယ်နဲ့အဆုံးနဲ့ဒီဝေဒနာတစ်လုံးနဲ့သိပြီးငါအစအလေအဆုံးသိရမှာပါလားလို့ဒီဒုက္ခဟာဆုံးသွားလို့ရှိရင်စိတ်ကလေးကတည်ငြိမ်ပြီးတော့ငါခဏသိကြည့်တာပါလားလို့သိလိုက်အဲ့ဒီတော့သဘောပေါက်ပါလိမ့်မယ်အဲ့ဒီတော့ ဝေဒနာတစ်ခုဖြစ်လာလို့ရှိရင်လည်းအဲမပြင်းလိုက်ပါနဲ့တထိုင်နဲ့အပယ်လေးပါလွတ်အောင်လို့စိတ်ကလေးတွေတင်ပြီးတော့ပြင်ပေးနေတာအဲ့တော့ဘုရားကဟောထားတယ်တင်းနာပေါ်လာလို့ရှိရင်တင်းနာကိုဝေဒနာလာသိလိုက်တင်းတယ်လို့သင်ညာမပေးနဲ့တောင်းလာရင်တောင်းတယ်တောင်းတယ်လို့များသင်ညာမပေးနဲ့အဲဖြစ်တယ်ပြစ်တယ်လို့လည်းသင်ညာမပေးနဲ့ တစ်ခုတည်းသိတလုံးနဲ့သိဝေဒနာပညာလွတ်ပြီးဝေဒနာပညာဖြစ်အောင်အဲချက်နဲ့သွားမယ်ချက်နဲ့ချက်နဲ့ချက်နဲ့ဘာကြောင့်လဲတဲ့ဝေဒနာကိုဥပါဒံလွတ်သွားအောင်ဥပါဒံနဲ့ခန္ဓာချုပ်သွားအောင်ဝိဇ္ဇာခန္ဓာကြောင့်အဝိဇ္ဇာခန္ဓာ၅ပါးချုပ်သွားအောင်အဲဘာကြောင့်လဲတဲ့အရိယသူတော်ကောင်းများသောတာပါသောတာပတ္တိမက်ကဘာနဲ့သတ်လိုက်တယ်လဲတဲ့ အဲပြစ္ဆုတ်ပါတင်းနေတောင်းနေထုံနေကျင်းနေအောင့်နေဆိုတဲ့စိတ်တသင်္ခါရတွေဖြစ်နေတဲ့ဥစ္စာဘာသွားသိလိုက်တဲ့ဝေဒနာခန္ဓာဝေဒနာတစ်လုံးနဲ့သိထားအဲ့ဒါ message ပဲအဲ့တော့တစ်လုံးနဲ့အသိခိုင်းတာတင်းတယ်လို့ဆိုရင်တင်းတာကြီးများသွားမရှုလိုက်နဲ့အဲ့ဒါကခလေးလေးလည်းသိတယ်လူကြီးလည်းသိတယ်ပူရင် ခလေးလေးလည်းသိတယ်လူကြီးလည်းသိတယ် ခွေးတွေလည်းမင်းနဲ့ရှိုးလိုက်ရင်ပူတယ်ပြေးတာပဲမပြောတတ်လို့စကားအဲဝေဒနာသိတာမဟုတ်ဘူးတကယ်ရှိတဲ့တရားဝေဒနာခန္ဓာကိုသိတာမဟုတ်ဘူးခလေးလေးလည်းသိတယ်တင်တာလည်းခလေးလေးလည်းသိတယ်တောက်တာလည်းခလေးလေးလည်းသိတယ်ထုံတာလည်းခလေးလည်းသိတယ်ပူတာလည်းသိတယ်အေးတာလည်းသိတယ်လှုပ်တာလည်းသိတယ်ကြက်တာလည်းသိတယ်ပူတာလည်းသိတယ်အဲငြိမ်းနေတာလည်းသိတယ်ဒါခလေးလေးလည်းသိတယ် လူကြီးလည်းသိတယ်ဒီအသီမျိုးသိရမယ်တရားတွေမဟုတ်ဘူးဘယ်အသိသိရမလဲတဲ့ရှိရဲ့တရားကပြစ္ဆုတ်ပါမြင်တာကပါလဲယူပက်ခန္ဓာအတုပါတရားကြီးအယုစုကြီးဒါကြီးကအပြာကတာယုတ်ကြီးဒီပေါ်ဥသိနေတာကဓာတ်ကြီးလေးပါယုတ်ဝေဒနာတွေဝေဒနာတွေဖြစ်လာမှသင်ညာကပေးတာဝေဒနာဖြစ်လာတော့ဝေဒနဲ့ခန္ဓာဝဒသိဩဒါဝေဒနဲ့ခန္ဓာဆိုတာခန္ဓာတွေကပေါ်လာတာဝေဒနဲ့ခန္ဓာပါလား ဝေဒနာသာရှိပါလားတင်းနေတောင့်နေထုံနေဆိုတာကစိတ်ဓာတ်သင်္ခါရတွေပဲစေတသိက်တွေပါလားအဲ့တော့နာဖြစ်ပြက်ချုပ်သွားအောင်စိတ်ဓာတ်သင်္ခါရချုပ်သွားအောင်ဝေဒနာတဏမကူအောင်ဝေဒနာတွင်တဏလွတ်နေအောင်ဥပါဒါခန္ဓာ၅ပါးချုပ်နေအောင်ဝေဒနာပေါ်လာလို့တင်းတာတောင့်တာထုံတာမသိပဲနဲ့တင်းတာကိုဝေဒနာလာတလုံးနဲ့သိလိုက်အဲဒီလိုသိလိုက်ပြီဆိုလို့ရှိရင်ဓမ္မအကြီးတွေ အသေးတက်ပြီသေချိုးလက်နတ်တယ်ရှင်ချိုးလက်နတ်တယ်နားတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်ပူတယ်အေးတယ်ဆိုလို့ရှိရင်လေးပဲထောက်ပြီးတော့မိုးကြောခိုင်းတော့ရေထဲလည်းဖင်လျှော့ဆင်းတော့ငရဲဒီလည်းခံရော့အဲဒီလိုသေမှာဆိုလို့စိတ်ကလေးတွေငွေကုန်ကြီးကြခံပြီးပြင်းတဲ့ပုဂ္ဂိုလ်လာပြင်းလို့ဥပဇင်းတို့ကနေပြီးအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးတွေပြောင်းပေးတာလုံရင်လုံကြ မလှုပ်လို့ရှိရင်ကိုလန့်ကိုသွားအောင်ပဲလူသေးလို့လူမဖြစ်ဘူးအဲ့ဒါကြောင့်မလို့စိတ်ကလေးတွေပြန်ပေးတာမနေ့ကတော့အဲညစ်နဲ့တော့ပြန်သွားလို့ဒီနေ့တော့ကဲသဘောလေးကိုတင်ပြပြီးတော့အလုတ်တရားပေးတယ်အဲ့တော့အလုတ်တရားကြမှာအသာပါအသေးတတ်မယ်အဲ့တော့စားကြည့်မှသိလိမ့်မယ်ဒုက္ခအမှန်မြင်လို့ရှိရင်ဒုက္ခတွေ့လိမ့်မယ်ဘုရားကဟောထားတဲ့သတိပဋ္ဌာန်တရား၄ပါးရှိတယ် ကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်ဓာသတိပဋ္ဌာန်ဓမ္မာသတိပဋ္ဌာန်နဲ့ကနဦးစိတ်ကလေးဟာနာဒီဝါတကားကနေပြီးတော့တွန်းတဲ့သဘောလေးသိလိုက်တယ်ကာနဲ့သဘောလေးသိလိုက်တယ်တွန်းနာလေးသိလိုက်တယ်ကာနာလေးသိလိုက်တာကနံကလေးအပြင်ဘက်မထွက်အောင်လို့စိတ်ကလေးငြိမ်အောင်လို့ပဋိကံယူလိုက်တာအသေးတတ်ဖို့ဟာကိုဒီနံလေးကိုလွတ်ပြီးတော့တခါတည်းကို ထားလိုက်တဲ့ဥစ္စာမြင်လိုက်တဲ့ဥစ္စာထွက်တာထွက်သွားရသွားတော်ရောက်တောင်ရောက်ဘကိုးရောက်တညင်ရောက်အဲအကုန်ရောက်နေတဲ့စိတ်စိတ်ရိုက်စိတ်ယုံမာကိုအဲ့ဒီအာနာပါနသတိနဲ့ယူပြီးတော့သတိဖားလိုက်တာနာလေးငြိမ်သွားအောင်လို့နောက်ကြတော့ဒီနာလေးထွက်မပြေးနိုင်အောင်ဝေဒနာနဲ့ဖားယူမပြေးနိုင်ဘူးနာဝဲ့ရော ဝေဒနာတတိဝေဒနာနုပဒနာဖြစ်အောင်လို့တခါတည်းဝေဒနာပေါ်တဲ့စိတ်ကလေးတည်ငြိမ်အောင်လို့တခါတည်းအစနဲ့အလယ်နဲ့အဆုံးနဲ့ဆုံးအောင်လိုက်ကြည့်ခိုင်းတာတထိုင်နဲ့နဲ့အပေလေးပါလောက်အောင်လို့ဒီဝေဒနာမှတိုက်ထားတဲ့ပုံကိုမဟုတ်လို့ရှိရင်သက်ဆောင်သက်သာလေးနဲ့နေမဲ့ပုံကိုဆိုလို့ရှိရင်သေဂာနိစေစေကြရင်နားလိုက်တာကြိုက်လိုက်တာခွေးဖြစ်မဲ့လူရယ်ဝက်ဖြစ်မဲ့လူရယ်ရေတဲ့ကရှတ်တူ ဘလုတ်တို့ဖြစ်မဲ့ဟာတွေကသော160လူသေးလို့လူမဖြစ်ဘူးအဲ့ဒါကြီးဖြစ်မှာပဲနာရာကြီးသိတာကြိုက်တာကြီးသိတာထုံတာကြီးသိတာပူတာကြီးသိတာခလေးလေးလည်းသိတယ်ခွေးလည်းသိတယ်ဝက်လည်းသိတယ်ပူတာကြိုက်တာထုံတာတွေမပြောတတ်လို့အဲဒီအစီမျိုးမဟုတ်ဘူးအဲသိရမှာကဘာလဲတဲ့ဝိဝိစာပညာမြင်ပညာသိရမယ်ဘုရားကဟောထားတယ်အမြင်သိ အမြင်မှန်သိရမယ်တဲ့ ခန္ဓာ၅ပါးဟာဘာရှိမြင်နေတာကယူပဲခန္ဓာအသုဘတရားကြီးအယုစုကြီးမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ဘူးမြင်နေတာဒါကြက်ပို့ရမယ်တရားဒီပေါ်မှာဝေဒနာရဲ့သင်ညာရဲ့သင်္ခါရရဲ့ဝိညာဏရဲ့နံခန္ဓာလေးပါဥသိနေသေးလို့ဒါကြက်မပုတ်သေးတာဝေဒနာလည်းမရှိဘူးသင်ညာလည်းမရှိဘူးသင်္ခါရလည်းမရှိဘူးဝိညာဏခံစားမှုနာလည်းမရှိတော့ဘူးဆိုရင်သုံးရက်လောက်ကြာပြီဆိုမဲပုတ်ပြီးသွေးပုတ်ပြေပုတ်တွေကြာပြီးတော့အဲမီးရှို့ရတော့မယ် ခေါင်းနဲ့ထည့်ရတော့မယ်တရားကြီးကိုငါးပြတောင်ပေးဝယ်မဲ့လူမရှိဘူးပေါ့ရမယ်တရားကြီးအတုပတရားကြီးအယိုးစုကြီးဒီပေါ်ဥသိနေတာကဝေဒနာခန္ဓာရဲ့သင်ညာရဲ့သင်္ခါရရဲ့ဝိညာဏရဲ့နာခန္ဓာ၄ပါးဥသိနေတယ်အဲ့ဒီတော့ဒီယုတ်ပတ်ခန္ဓာယုတ်တရားကြီးပေါ်ဥသိနေတာကဝေဒနာခန္ဓာဝေဒနာခန္ဓာတော့မသိဘူးခန္ဓာ၅ပါးကိုဖခင်ကမြင်အောင်ကြည့်ခိုင်းတာ ခန္ဓာ၅ပါးတော့မသိရဘူးဘာသွားသိလဲတဲ့တင်းနေတောင်းနေထုံနေကျင်းနေညောင်းနေနာတယ်ကြိုက်တယ်နာတယ်ဒါသွားသိတော့လေးဘက်ထောက်ပြီးတော့ရှတ်တို့ဘလုံတို့အဲငမန်းတို့ငဆင်တို့ဖြစ်ကြတော့ပင်လေကြီးကလည်းနေတယ်အဲအဲ့ဒါကြောင့်မလို့အသေးတတ်ဖို့ဟာပြီးတော့အသေးပေးတာအဲစိတ်ကလေးတွေပြောင်းပေးတာတင်းနာပေါ်လာလို့ရှိရင်တင်းတယ်လို့များမသိနဲ့ဩ ဒါချက်ပြင်းနေတာကယူပက်ခန္ဓာကြီးပဲပေါင်းမဲချီရလို့မသိနဲ့မြင်းနေတာကယူပက်ခန္ဓာဒီပေါ်ဥသိနေတာကဝေဒနာဝေဒနဲ့ခန္ဓာဝေဒနဲ့ခန္ဓာဖြစ်လာမှတင်းတယ်လို့သင်ညာပေးတာကသင်ညက်ခန္ဓာတင်းတယ်လို့သင်ညာပေးလိုက်မှတင်းတာကြီးဆွဲလာပြီးတော့အယူမှဒိဋ္ဌိကြီးဖြစ်ပြီးတော့ဒိဋ္ဌိတဏှာယာကဖြစ်ပြီးတော့အပယ်လေးပါးဒီစိတ်ကသင်္ခါသင်ညာကလိန်လိုက်လို့ ပညာဝိပါလာသကလိန်လိုက်လို့သင်္ခါရပြုတ်ပြင်ပေးလိုက်လို့အပေလေးပါးငါစောက်ချိုးဆင်းရပါလားဟောဒါသိရောအဲ့တော့ဒကာဒကမာများသင်ညာမပေးနဲ့ဝေဒနာတစ်ခုဖြစ်လာလို့ရှိရင်တင်းနာပေါ်လာလို့ရှိရင် အော်ဒီဟာမြင်နေတာကဒီဟာကြီးကခန္ဓာကြီးအောင်ယူပက်ခန္ဓာအတုပတရားကြီးပဲဒီပေါ်ဥသိနေတာကဝေဒနဲ့ခန္ဓာပဲဝေဒနဲ့ခန္ဓာဝေဒနာသာရှိတယ် အဲ့ဒီဝေဒနာတွေသိပြီးတော့ဝေဒနာဤအစဝေဒနာဤအလေဝေဒနာဤအဆုံးသဘောလေးဆုံးအောင်တခါတည်းနဲ့လိုက်လိုက်အဲကနဦးစိတ်ကလေးကအာနာပါနာတတိဟောတောနာလေးသည်ကာနာလေးသည်နေတာကာယသတိပဋ္ဌာန်ကြာကြာထိုင်မှများလာတော့အခုတရားတော်မှာများကြာကြာထိုင်လာတဲ့အချိန်ခါဝေဒနာဖြစ်လာလိမ့်မယ်တင်းတဲ့ဝေဒနာတွေပေါ်လာလိမ့်မယ်တောင်းတဲ့ဝေဒနာတွေ ထုံတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်လာတဲ့ဝေဒနာတွေသင်္ကတနဲ့အသင်္ကတဒကာမကြီးတွေဒကာကြီးတွေသဘောပေါက်အောင်လို့ဘာလာလို့ခွဲပြမယ်အဲတင်းတဲ့ဝေဒနာတွေတောင့်တဲ့ဝေဒနာတွေထုံတဲ့ဝေဒနာတွေကျင်းတဲ့ဝေဒနာတွေအောင့်လာတဲ့ဝေဒနာတွေကြိုက်လာတဲ့ဝေဒနာတွေကြက်လာတဲ့ဝေဒနာတွေယိုးကြလာတဲ့ဝေဒနာတွေ ပူလာတဲ့ဝေဒနာတွေအေးလာတဲ့ဝေဒနာတွေလှုပ်လာတဲ့ဝေဒနာတွေတွန်းတဲ့ဝေဒနာတွေအောင်လာတဲ့ဝေဒနာတွေသင်္ခါရနဲ့သင်္ကတဓာတ်နဲ့အသင်္ကတဓာတ်စိတ်ကလေးကိုခွဲပြခြင်းလို့သဘောပေါက်လွယ်အောင်လို့သင်္ကတကဘာလဲတဲ့ဝေဒနာကတော့တင်းတာလဲဝေဒနာတောင်းတာလဲဝေဒနာထုံတာလဲဝေဒနာအောင့်တာလဲဝေဒနာကြက်တာလဲဝေဒနာပူတာလဲဝေဒနာအဲဝေဒနာဟူတာသိရမယ်ဝေဒနာခန္ဓာ တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ဆိုတာအဲ့ဒါစိတ်တသင်္ခါရအဲ့ဒီစိတ်တသင်္ခါရတင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့မသိဘဲနဲ့ဝေဒနာတစ်လုံးနဲ့သိရင်စိတ်တသင်္ခါရချုပ်ပြီးဝေဒနာတွေရနေပြီဝေဒနာတဏမကူတော့ဘူးဝေဒနာမှာဥပါဒံခန္ဓာ၅ပါးမဖြစ်တော့ဘူးအဲ့ဒါပရိစ္ဆသမုပ္ပါရက်နေတဲ့စိတ်ဝေဒနာကိုဥပါဒံခန္ဓာလွတ်တဲ့စိတ်ဝေဒနာကိုတော့ဝေဒနာမှမသိဘူး မရှိတဲ့တရားတွေသွားပြီးတော့တခါတည်းတင်လိုက်တာတောင်းလိုက်တာညောင်းလိုက်တာကဲလိုက်တာအဲသက်ဆောင်သက်သာလေးတော့နေတော့သေတော့လေးပဲထောက်ပြီးတော့တခါတည်းရှတ်တို့ဘလုံတို့ခရုတို့ဖြစ်ကြပြီးတော့အဲဝေဒနာဝေဒနာမှမသိပဲအဲသိတာကဘာလဲတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့ညောင်းလိုက်တာခြေစလုံးပဲပေါင်ပဲကိုပဲလို့ဒီလိုသိတာဒီအသိမျိုးကတော့မိစ္ဆာအသိခေါ်တယ်အဝိဇ္ဇာအသိခေါ်တယ်ပညာအသိခေါ်တယ် ဒီအသိဒီအမြင်မျိုးကလူကတိသသိမ့်စိလူတယောက်မှဖြစ်ဝေဒနာသရင်သိရင်ဒီဝေဒနာလာလိမ့်မယ်ဒီဝေဒနာကိုဝေဒနာမှသိရင်သိဝေဒနာခန္ဓာကိုသိရင်သိဝေဒနာခန္ဓာမှမသိလို့ရှင်တင်းလိုက်တာတောင်းလိုက်တာငါ့ကိုကြီးကပူလိုက်တာငါ့ကိုကဖောလိုက်တာငါရင်တဲ့ကကြက်လိုက်တာဆိုဘေးတကသုံးဖို့ဘယ်ပြန်နှပြလှသိရင်ဒီစိတ်နဲ့သိရင်သွားရောအပေလေးပါဘာကြောင့်လဲတဲ့ဝေဒနာသမာဓိမှမရှိပဲ ဝေဒနာတင်ညာမရှိဝေဒနာတင်ညာကြီးဝေဒနာတင်ညာလို့ပြီးဝေဒနာပညာသုံးလုံးဆရာတော်ဘုရားကြီးပြောတယ်လို့ပေါ့ဝေဒနာတင်ညာဝေဒနာပညာဝေဒနာတင်ညာကဘယ်ဟာလဲဝေဒနာတင်ညာကတင်လိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာအောင့်လိုက်တာကဲလိုက်တာပူလိုက်တာအေးလိုက်တာလှုပ်လိုက်တာရွလိုက်တာရလိုက်တာညောင်းလိုက်တာဆိုတာအဲ့ဒါဝေဒနာတင်ညာ ဝေဒနာတင်ညာလွတ်ပြီးတော့ဝေဒနာပညာကပါလဲဝေဒနာတင်ညာလွတ်တာကတင်းနဲ့တောက်နဲ့ထုံနဲ့ဆိုတဲ့စိတ်တွေချုပ်ပြီးတော့ဘယ်စိတ်ဖြစ်နေလဲဝေဒနာခန္ဓာဝေဒနာတလုံးနဲ့သိနေတာဝေဒနာပညာဝေဒနာတင်ညာလွတ်ပြီးတော့ဝေဒနာပညာဖြစ်ပြီးအဲ့ဒါပရိစ္ဆသမုပ္ပါအဲလွတ်မြောက်နေမက်ဆေ့ကြသွားအဲစိတ်တသင်္ခါရချုပ်သွားတယ်တလုံးနဲ့ပြီးတာ များများပေးတာမဟုတ်ဘူးကျက်နဲ့ကျဲနဲ့ပုတ်ပေးတာဒါတင်ညဖို့မှာအသေးတက်ဖို့ဟာကိုစိတ်ကလေးတွေအပင်မခံပြီးတော့နေလားငါလားကိုအဲအသိပေးနေတာဒကာဒကမများအပင်မခံပြီးတော့ခန္ဓာကိုမငဲ့ကွက်ဖဲနဲ့ဒကာဒကမများအစင်းရဲ့အပင်မခံပြီးတော့တခါတည်းနေလားငါလားပေးတာသရာဝရိယတတိသမာဓိပညာပုံငါးပါးလက်ကင်ထားအဲ့တော့အရေးကြီးဆုံးကအချက်ကဒကာဒကမများအဲ ဖယားရှင်ကိုရောမြတ်ကြီးလည်းခန္ဓာ၅ပါးလှူပြီးပြီခန္ဓာ၅ပါးယုံနာတရားလှူပါ၏အယိုးကြည်ကြည်အရေးခန့်ကတထိုင်နဲ့နဲ့လှူပြီးပါပြီကမ္မထမ်းပြတဲ့ပုဂ္ဂိုလ်လည်းခန္ဓာ၅ပါးလှူပြီးပါပြီအဲ့ဒီတော့ဒါနတွေလည်းအောင်အောင်သီလတွေလည်းရအောင်ဘာဝနာတွေလည်းရအောင်ဒါနအစသီလလည်းဘာဝနာအဆုံးနဲ့ပိုက်ဆံ၅ပြားမှမကုန်မဲနဲ့ ဓမ္မဒါနဖြစ်ပေါ်ခန္ဓာမငဲ့ကွက်ဖဲနဲ့လှူလိုက်တဲ့ဒါနအဲ့ဒီဒါနဟာခန္ဓာ၅ပါးကိုအယုတ်ကြည်ကြည်အယိခါလူသိရင်သိမသိတရားရတဲ့ဒီရုပ်ဝေဒနာအစအလေအဆုံးကိုငါအတိလေးဆုံးအောင်လိုက်ကြည့်မယ်ဆိုပြီးတော့ဓမ္မဒါနနဲ့ပြုတ်လိုက်တဲ့ဒါနခန္ဓာမငဲ့ကွက်တဲ့ဒါနအဲ့ဒီဒါနကနိဗ္ဗာန်ပေါ်လိမ့်ဟဲ့ဒါနအစသီလအလေတဲ့အဲ ဝေဒနာသမာဓိရလာလို့ဝေဒနာပေါ်မှာစိတ်ကလေးတည်ငြိမ်ပြီးတဲ့ရုပ်ဝေဒနာပေါ်ရုပ်နာပေါ်မှာတည်ပြီးဆိုလို့ရှိရဲ့သီလလည်းလုံပြီးသားဖြစ်နေပြီရုပ်နာတည်နေပြီလောဘဒေါသမောဟဆိုတဲ့စိတ်တွေမရှိဘူးသီလလုံနေပြီဘာဝနာကဘယ်ဟာလဲတဲ့ပွားများတာမင်းတင်းနဲ့တောင်းနဲ့ထုံတယ်ဆိုတော့မရှိတဲ့တရားပါကွာရှိတာကမြင်နေတာကရုပ်ပဲခန္ဓာ အတုပအယူစုကြီးမိမလည်းမဟုတ်ယောက်ျားလည်းမဟုတ်အတုပတရားကြီးဒီပေါ်ဦးစီးနေတာကဝေရณะခန္ဓာဝေဒနာတွေကဝေဒနာခန္ဓာတွေပဲဝေဒနာတစ်ခုဖြစ်လာမှတင်ညာကပူတယ်၊ကြိုက်တယ်၊ထုံတယ်ဆိုတာတင်ညက်ခန္ဓာတင်ညက်ခန္ဓာကတင်ညာပေးမှဆွဲလန်းခြင်းသင်္ခါရကပြုပြင်ပေးလိုက်တာဝေဒနာကိုနာတယ်လို့တင်ညာပေးလိုက်တော့သင်္ခါရကပြုပြင်ပေးလိုက်တယ်ပြင်လိုက်တယ် လှုပ်လိုက်တယ်အဲ့ဒါသင်ညာပေးတာပြုတ်ပြင်ပေးလိုက်ပြီဟောဒုက္ခဝေဒနာမသိဘူးအစနဲ့အလယ်နဲ့အဆုံးနဲ့မသိဘူးအဲပြုတ်ပြင်ပေးလိုက်ပြီလေသင်ညာကလိန်လိုက်ပြီလေနာတယ်ကြိုက်တယ်ညောင်းတယ်လို့သင်ညာကပေးလိုက်တာသင်္ခါရကပြုတ်ပြင်ပေးလိုက်ပါရောဗျာပြုတ်ပြင်ပေးလိုက်တော့ဒုက္ခဝေဒနာကိုအရိယကဖုံးလိုက်ပါရောဗျာဒုက္ခသစ္စာမမြင်ဘူးဗျာအဲအသေးတတ်ဖို့ဟာလဲအစအလေအဆုံးကိုလည်းမလိုက်ဘူးဗျာ အဲပြင်းနေတာနဲ့အချိန်ကုန်ရောဗျာဒိဋ္ဌိပြုတ်လို့လားတဲ့သေရင်ဘလူကစမလဲဒီဝေဒနာကစမယ်ဒီဝေဒနာကစရင်နာလိုက်တာလို့ငါတော့တော်အောင်မှာပဲညောင်းလိုက်တာလို့ရမလားဗျာမရပါဘူးဒီဝေဒနာကဒင်းချမ်းလာလိမ့်မယ်ဒင်းချမ်းလာတော့သေဂာနိစစ်စစ်ကြတော့ငါတတ်လိုက်လိမ့်မယ်နာလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်လိုက်တာငါတော့သိရတော့မှာပဲဆိုစိတ်သာချစိတ်သာချအဲ့ဒါဘယ်လဲအပေလေးပါအပေလေးပါ အဲ့ဒါကြောင့်မလို့အပယ်လေးပါကြာရောက်မဲ့အကုသိုလ်စိတ်တွေဖြစ်မှာဆိုလို့ကုသိုလ်စိတ်ကာမဝဆရကုသိုလ်စိတ်ကလေးဖြစ်အောင်ဟာဘယ်စိတ်လဲတဲ့တင်းတယ်လို့သိလိုက်လို့ချင်းအဝိဇ္ဇာစိတ်ဥပါဒံခန္ဓာ၅ပါးဖြစ်တဲ့စိတ်ဥပါဒါဖြစ်တဲ့စိတ်ဝေရณะခန္ဓာဝေရဏကိုသိလိုက်လို့ရှိရင်ဝိဇ္ဇာစိတ်ဥပါဒံလွတ်နေတဲ့စိတ်ဝေရဏတဏမကူတဲ့စိတ် စိတ်ဒီဘုရားကစိတ်ပဲဟောတယ်အဲဒီတော့ဝေဒနာဝေဒနာမှသိပါတင်းနဲ့တောင်းနဲ့ထုံတယ်လို့မသိပါဘူးအဲတော့အရေးကြီးဆုံးအချက်ကဘာလဲတဲ့တရားဓမ္မများသရာဝရိယသတိသမာဓိပညာဘုံ၅ပါးရှိသရာဆိုတဲ့ဥစ္စာငါဆရာခိုင်းနေလို့သရာသေခြင်းလဲသေရောငါတထိုင်နေနဲ့အခုကအပေမခံပြီးတော့ အသိပေးပြီးတော့သရာနဲ့တင်ပြီးတော့ပေးနေတာအဲ့တော့တရားတော်မှများကလည်းကျင့်တဲ့ပုံကိုယ်တွေကလည်းသရာရှိဖို့အရေးကြီးတယ်အပင်မခံပြီးတော့ဒီမဲ့စိတ်တွေပြင်ပေးနေတာသရာဝရိယသတိသမာဓိပညာဘုံ၅ပါးရှိတယ်ဘုံ၅ပါးဆိုတာဘယ်ဟာလဲတဲ့သရာဆိုတာဘယ်ဟာလဲတဲ့ငါဆရာခိုင်းနိုင်လို့ငါဖျားတဲ့ခန္ဓာ၅ပါးလှူပြီးပြီကမ္မထမ်းပြတဲ့ပုံကိုယ်လည်းခန္ဓာ၅ပါးလှူပြီးပြီသေခြင်းလဲသေရောအခုတထိုင်မှာ ရုပ်ဝေဒနာမကုံမချင်းအစနဲ့အလယ်နဲ့မဆုံးမချင်းငါမထတော့ဘူးဆိုတာအဲ့ဒါသရာပဲသေရင်လည်းသေတော့ဒီအချိန်ခါမှာတဏှတ်နဲ့ပြည့်လည်းငါမထဘူးကင်းကြိုက်လည်းငါမထဘူးသေခြင်းလည်းသေရော့ဆိုတာအဲ့ဒါသရာစိတ်ပဲသေခြင်းလည်းသေရော့အယိုးကြည်ကြည်အေးခါလူသေရင်သေမသေတရားရဆရာခိုင်းနိုင်လို့မယ်ဆိုတာအဲ့ဒါသရာစိတ်ပဲအဲ့ဒါသရာဝရိယတဲ့ နံလေးအပြင်မဲ့ထွက်မှာစိုးလို့နံလေးအပြင်မဲ့ထွက်မှာစိုးလို့တခါတည်းကိုတောင်တွေးအတိတ်ကိုလည်းတွေးလိုက်မယ်မရောက်သေးသောအနာဂတ်စိတ်ကိုလည်းပျော်လိုက်နိုင်မယ်ပြည့်စုံပါတဲ့တယ်လေးနေအောင်လို့ဝရိယနဲ့နံလေးကိုထိမ့်သိမ့်ဆောက်ရှောက်နံလေးအတိတ်အနာဂတ်တွေးလိုက်မယ်စိတ်ဖြစ်မှာဆိုလို့ဝရိယနဲ့မဲမတွေးနဲ့မတွေးနဲ့ဆိုတော့နံလေးကိုထိမ့်သိမ့်ဆောက်ရှောက်တာအဲ့ဒါဝရိယစိတ်တတိတဲ့သရာယဝရိယယတတိယ တတိဆိုတာဘယ်ဟာလဲတဲ့ဘယ်စိတ်လဲတဲ့အပုဆိုစိတ်ဖြစ်သွားမှာဆိုလို့ဝေဒနာတစ်ခုပေါ်လာတယ်တင်းတာပေါ်လာမယ်တင်းတယ်လို့သိလိုက်မှာဆိုလို့တောင်းတာပေါ်လာရင် တောင်းတယ်လို့သိလိုက်မှာဆိုလို့ကြိုက်တာပေါ်လာရင်ကြိုက်တယ်လို့သိလိုက်မှာဆိုလို့ထုံတာပေါ်လာရင် ထုံတယ်လို့သိလိုက်မှာဆိုလို့ကြက်တာပေါ်လာရင်ကြက်တယ်လို့သိလိုက်မှာဆိုလို့ပူတာပေါ်လာရင် ပူတယ်လို့သိလိုက်မှာဆိုလို့ယိုကြလာရင်ယိုကြလာတယ်လို့သိလိုက်မှာဆိုလို့

အကျင့်တွေကစိတ်တွေရောအကုန်သိရအဲ့တော့စာစိတ်ကိုတော့မသိဘူးအဲ့တော့သရာဆိုတော့ပဲစိတ်လေစိတ်အလုံးတွေဝိပဿနာတရားဆိုတော့စိတ်အလုံးအဲ့တော့သရာဆိုတော့ပဲစိတ်လေအယုတ်ကြည်ကြည်အခါသိခြင်းလည်းသိရောငါမမဟုတ်ပဲဝေဒနာငါလားမြင်တာကတော့ယူပက်ခန္ဓာအယုစုကြီးအပြာကတာယုတ်ကြီးဒီယုတ်ကြီးကဘာမှသိတတ်တယ်တရားမရှိဘူးဒီပေါ်ဥသိနေတာကဝေဒနာ ဝေဒနာခန္ဓာဖြစ်လာမှသင်ညာကပေးတယ်လိန်လိုက်တယ်သင်ညာတင်ညာဝိပါလာသားကလိမ့်လိုက်တယ်တင်းတာပါကွာတောင်းတာပါကွာထုံတာပါကွာဆိုတာအဝိဇ္ဇာတင်ညာကလိမ့်လိုက်အဲ့တော့အဝိဇ္ဇာတင်ညာမပေးပဲနဲ့ဝိဇ္ဇာတင်ညာပေးလားပညာတမမဆိုပညာတမမပရမသဘောပေါက်တယ်ပညာတလွဲလိုက်လို့ချင်းတင်းနေတောင်းနေလို့တင်ညာအဝိဇ္ဇာတင်ညာ ပြဉ္ညာတမှားသွားပြီဆိုရင်အဝိဇ္ဇာတင်ညာလိမ်လိုက်ပြီဆိုအဝိဇ္ဇာအသိပဲသိဝိဇ္ဇာတင်ညာပြေးလိုက်လို့ချင်းဝိဇ္ဇာညာရလိမ့်အဲဒီတော့ပြဉ္ညာတမှားမှပရမပေါက်တယ်ပြဉ္ညာတလွဲသွားရင်ပရမပါလွဲအဲဒီတော့ပြဉ္ညာတကဘာလဲတဲ့ဘုရားကဟောထားတာခန္ဓာ၅ပါးသရာဝရိယတတိသမာဓိပညာပုံ၅ပါးရှိဘယ်လိုပုံ၅ပါးလဲတဲ့တတိဆိုတာက အကုသိုလ်စိတ်ဖြစ်မှာဆိုလို့ဓာတ်ကြီးလေးပါပေါ်လာတယ်တင်းတဲ့ဝေဒနာကြီးပေါ်လာတယ်တင်းတယ်လို့မသိပဲနဲ့အော်မြင်တာကတော့ယူပဲခန္ဓာသတိနဲ့ပြောင်းနေတာအကုသိုလ်ကနေပြီးကုသိုလ်ကာမဝဆရကုသိုလ်စိတ်ကလေးကိုတင်ပေးတယ်အဲမပြုတ်ပြင်ပေးနဲ့တော့ဓမ္မကြီးတွေအဲသဘောလေးကိုဆုံးလိုက်ကြည့်ပါ မပြုတ်ပြင်ပေးနဲ့နာလို့ပြုတ်ပြင်တာအဲသေဃာနိဆက်ဆက်ပြုတ်ပြင်လို့မရဘူးအဲ တထိုင်နဲ့နဲ့အပယ်လေးပါလွတ်အောင်လို့အပင်မခံပြီးတော့ဒကာရမတွေပြ မပြင်းပါနဲ့မလှုပ်ပါနဲ့သဘောလေးကိုဝေဒနာတစ်ခုဖြစ်လိုက် ပြင်းပြင်းလေးရှူသွားရှူရမှလည်းမရှက်ပါနဲ့သေတော့ရှက်လို့ရှက်လို့ဖြစ်သေးလားနှတ်တွေသွေးတွေနှတ်တွေမေးတွေဘာတွေရွဲ့ရွဲ့ပြီးတော့ဆွဲစောက်ပြီးအော်အံပြီးသေရောအဲ့ဒါတော့ရှက်မရှက်ဘူးလားနဲတရားထိုင်တာရှက်ဖို့မလိုဘူးကြောက်ဖို့မလိုဘူး ya bụ tye caghị na agha pipl mobu ta aha pip bu agha pipụl zbu na ịband ojelmbu ji tdapụa ụtapipl zra agha pip nagha pip bịaa a pip maọ bụ agụs bụra အဲ့ဒါကြောင့်မို့လို့ဒကာရမတွေသရာဝရိယတတိသမာဓိပညာဘုံ၅ပါးရှိဘုံ၅ပါးရှိတယ်ဆိုတော့သရာဆိုတာအယုကြည်ကြည်အည်ခါခါသေခြင်းနဲ့သေရောငါဆရာခိုင်းလိုက်လို့ငါတော့သူမှားတဲ့အတိုင်းဟာပြင်ငါလှုပ်လည်းမလှုပ်ဘူးဒီတစ်ထိုင်မှာတော့ငါသီလာလည်းလုံသွားအောင်အဲသီလာလည်းလုံသွားအောင် သရာဝရိယတတိသမာဓိပညာဘုံ၅ပါးလည်းရအောင်သိခြင်းလဲသိရောသူသဘောငါဆုံးအောင်လိုက်ကြည့်မယ်ဆိုပြီးတော့ဝေဒနာတစ်ခုပြစ်လိုက် ပြင်းပြင်းလေးရှူသွားပြင်းပြင်းလေးရှူသွားပြီဆိုရင်ဒီဝေဒနာသမာဓိမှနိုင်တယ်အဲအဲ့တော့ဝေဒနာနှာသီးပြားကိုတွန်းနေကန်နေသိနေရင်ဝေဒနာမသိဘူးဝေဒနာသိနေရင်နှာသီးပြားမသိဘူးအဲ့တော့ဘာနဲ့ကူလိုက်လဲလို့ ဝေဒနာသိပ်ပြင်းထန်လာတော့နှာသီးပြပြင်းပြင်းလေးရှူလိုက်တာအဲ့ဒီမှာချိန်လိုက်တာပဲဒီနှာလေးကဘယ်မှမပြေဘူးနှာသီးပြသိလိုက်တာကဒုက္ခဝေဒနာသိလိုက်တာဒုက္ခဒုက္ခဝေဒနာဒုက္ခဝေဒနာခံစားတာဒါပဲရှိအဲဒုက္ခဒုက္ခဝေဒနာဆိုတာဓာတ်ကြီးလေးပါပေါ်လာတဲ့ဝေဒနာခံစားတာဒုက္ခဝေဒနာနာတိပြသွားပြီးသိလိုက်တာဒုက္ခဝေဒနာနာဟာဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာဝေဒနာခံစားတာပဲရှိအဲဒီတော့ နာတယ်၊ကြိုက်တယ်၊ထုံတယ်၊ကျင်တယ်၊အောင့်တယ်၊ရားတယ်၊လှုပ်တယ်အဲညောင်းတယ်ဆိုတာဘယ်ကလာတာလဲမရှိတဲ့တရားတွေကိုသွားသိအဲ့ဒါမိစ္ဆာအသိခေါ်တယ်အဲ့ဒီအသိမျိုးကတော့လူသေးလို့လူမဖြစ်တဲ့တရားဒါကြောင့်မို့လို့ဒီအသိမျိုးသိလိုက်မှာဆိုလို့သရာဝတိယတတိသမာဓိပညာဘုံငါးပါးလက်ကင်ထားကြပါလို့အသိပေးပါတယ်ဘယ်လိုသိရမှာတော့သရာဆိုတဲ့ဥစ္စာအယုတ်ကြည်ကြည်အေခန်းခါသိခြင်းလဲသိရော့ သရာနဲ့နေပါသရာနဲ့ထိုင်ပါထိုင်တဲ့အချိန်ခါမှာအဲအသီပေးနေတဲ့ပုဂ္ဂိုလ်ကသရာဝရိယတတိသမာဓိနဲ့အပင်မခံပြီးပေးနေပါလေသားနဲ့ကျင့်ညာအထုတ်တဲ့ပုဂ္ဂိုလ်ကနေမဲ့သရာမရှိဘူးဆိုလို့ရှိရင်လဲဒါသုခနဲ့သူပဲမတတ်နိုင်တော့ဘူးဘာကြောင့်လဲတဲ့အဲ့တော့အသေးတတ်ဖို့ဟာလာပြီးပေးပါလေသားနဲ့အသေးတတ်ဖို့ဟာမယူလို့ရှိရဲ့ ရာလူဝိုင်းထားတဲ့ဥစ္စာလမ်းပေါက်ရှိပါလျက်သားနဲ့ပြေးမထွက်ဘူးဆိုလို့ရှိရင်လမ်းတွေတာဝန်မဟုတ်ဘူးလမ်းတာဝန်လည်းမဟုတ်ဘူးဘလို့တာဝန်လဲတဲ့အဲ့တော့အသေးတက်ဖို့လာပြီးတော့စိတ်ကလေးတွေပြင်ပေးပါလျက်သားနဲ့နေလားငါလားမလုပ်ဘူးဆိုလို့ရှိရဲ့ဥပဇင်းတို့တာဝန်တော့မဟုတ်ဘူးတရားဓမ္မများတာဝန်အဲမလုံနိုင်ဘူးဆိုရင်တရားဓမ္မများတာဝန်ပေါ့ အဲ့ဒါကြောင့်မလို့အသိပေးပါတယ်အသိတတ်ဖို့ဟာကိုကြိုးစားအားထုတ်ဖို့ဟာကိုအဲဝေဒနာတစ်ခုဖြစ်လာရင်သရာရဝတိယရဲ့တတိတတိဆိုတာလည်းပြောပြီးပြီအကုသိုလ်စိတ်ကနေပြီးကုသိုလ်ကာမဝဇရကုသိုလ်စိတ်ကလေးကိုတင်းတာကာမဝဇရကုသိုလ်စိတ်ဆိုတာစာစိတ်မျိုးပြောတာမဟုတ်ဘူးဝေဒနာတစ်ခုဖြစ်လာရင်တင်းနာပေါ်လာလို့ရှိရင်ဝေဒနာခန္ဓာကိုသိလိုက်ရင်ကာမဝဇရကုသိုလ်စိတ်ခေါ်တယ်လားအစွန်းနှစ်ပါး ဒိဋ္ဌိနဲ့တဏှာလွတ်နေတဲ့စိတ်ခေါ်တယ်အဲ့ဒီဒိဋ္ဌိနဲ့တဏှာအစွန်းပါလွတ်မှကာမဝဇ္ဇရကုသိုလ်စိတ်ဖြစ်တယ်အဲကုသိုလ်စိတ်ဖြစ်တယ်အဲ့ဒါမှနတ်ပြည်၆ထပ်သွားတယ်အဲကာမဝဇ္ဇရကုသိုလ်စိတ်ဆိုတာယူပါဝဇ္ဇရကုသိုလ်စိတ်အာယူပါဝဇ္ဇရကုသိုလ်စိတ်စိတ်တွေအများကြီးရှိအဲ့ဒါကိုမရောက်သေးလို့ယူပါဝဇ္ဇရကုသိုလ်စိတ်အာယူပါဝဇ္ဇရကုသိုလ်စိတ်ဆိုတာဒါတွေကမပြောသေးဘူးအခုကအသေးကျင့်နေလို့ ကာမဝဇရကုသိုလ်စိတ်ကလေးကိုတင်ပေးတယ်တင်းတယ်လို့ပေါ်လာရင်တင်းတယ်လို့မသိနဲ့အဲပတိစိတ်ဆိုတာအကုသိုလ်စိတ်ကနေပြီးကာမဝဇရကုသိုလ်စိတ်ကလေးကိုဝေဒနာဘဝပြောင်းလိုက်တာအဲ့ဒီစိတ်ကလေးနှလုံးပြောင်းတာတင်းတယ်ဆိုတဲ့စိတ်ကနေပြီးအဲဝေဒနာပါလားပြောင်းလိုက်တယ်ပေါင်းရလို့ဆိုတာကအတုပါပါလားတင်းပါရလို့သိလိုက်မှဆိုလို့အတုပါတရားကြီးပဲ ဝေဒနာတစ်ခုပေါ်လာရင်တင်းတယ်လို့သိလိုက်ရင်ဝေဒနာပဲပြောင်းလိုက်တယ်တင်းတယ်ဆိုတဲ့စိတ်ကအကုသိုလ်စိတ်ကတင်းတယ်လို့သိလိုက်ရင်အကုသိုလ်စိတ်တောင်းတယ်လို့သိလိုက်ရင်အကုသိုလ်စိတ်ကြက်တယ်လို့သိလိုက်ရင်အကုသိုလ်စိတ်ဝေဒနာတစ်လုံးနဲ့သိလိုက်တာကကာမဝဆရကုသိုလ်စိတ်အဲ့ဒီစိတ်ကလေးကိုသိနိုင်ဖို့ဟာလည်းကျင်းပါသေးတယ်မကျင်းမဲနဲ့စာအုပ်ကြီးကြီးလို့ကတော့ဝေးပါသေးဘယ်တော့မှမသိဘူးသိတယ်ဆိုတာအလကားပြောတာသိရင်ဘယ်စိတ်နဲ့သိမလဲဆိုမသိဘူး အဲ့ဒါကြောင့်မလို့ဒကာရမတွေလာပြီးတော့ဒီမဲ့အပင်မခံပြီးတော့လာပြီးတော့တရားပြတာငွေကုန်ကြီးကြခံပြီးပင်းတဲ့ပုဂ္ဂိုလ်ကပင်းပါလေသားနဲ့ငွေကုန်ခံပြီးပင်းတဲ့လူပင်းပါလေသားနဲ့အလကားနေပြီးတော့အပယ်လွတ်တဲ့လူကမလုံနိုင်ဘူးဆိုရဲလမ်းတွက်မဟုတ်ဘူးဒကာမကြီးအဲပင်းတဲ့တာဝန်လည်းမဟုတ်ဘူးပြတဲ့ပုဂ္ဂိုလ်တာဝန်လည်းမဟုတ်ဘူးမကြင့်မကြာ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

မြင်တာက ယူပက်ခန္ဓာအတုပါအယုစုကြီးဒီပေါ်ဥသိနေတာကဝေရณะခန္ဓာဝေရณะခန္ဓာတစ်လုံးနဲ့စီဝေရဏပါလားတင်းတာလဲဝေရဏတောင်းတာလဲဝေရဏထုံတာလဲဝေရဏတင်းနဲ့တောင်းနဲ့ထုံတယ်လို့မသိနဲ့ဝေရဏသာသိလိုက်ကြကြိုက်လာတယ်လဲဝေရဏသိလိုက်ကြအောင့်လာပြန်လဲဝေရဏသာသိလိုက်ကြကြက်လာလာတဲ့ဝေရဏသာသိလိုက်ကြ ချွေရီယိုကြလာပြန်တယ်ဝေဒနာသာသိလိုက်ကြပူလာပြန်တော့လည်းပူတယ်လို့မသိလိုက်နဲ့ဝေဒနာသာသိလိုက်ကြအေးလာပြန်တော့အေးတယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြလှုပ်လာပြန်တော့လှုပ်တယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြတွန်းလာပြန်တော့တွန်းတယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြငြိမ့်နေပြန်တော့လည်းငြိမ့်တယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြတလုံးနဲ့တလုံးနဲ့များများပေးတာမဟုတ်ဘူး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 အဲ့ဒီစိတ်ဓာတ်သင်္ခါရတွေချုပ်သွားအောင်ဥပါဒါနဲ့ခန္ဓာဖြစ်နေတဲ့ဥပါဒါစိတ်တွေကိုဝိဇာညာဝိဇာခန္ဓာ၅ပါးဝိဇာစိတ်ဖြစ်အောင်ဝိဇာပညာဖြစ်အောင်ဩမြင်တာကယူပဲ့ခန္ဓာခံစားမှုသဘောဝေရณะခန္ဓာဝေရဏပါလားတင်းနာလဲဝေရဏတောင့်နာလဲဝေရဏပဲထုံနာလဲဝေရဏပဲကြိုက်လာတာလဲဝေရဏပဲ ကြက်တယ်လားလဲဝေဒနာပဲပူတာလဲဝေဒနာပဲအေးတာလဲဝေဒနာပဲလှုပ်တာလဲဝေဒနာပဲကြက်တယ်လားတော့လဲဝေဒနာပဲဝေဒနာတစ်လုံးနဲ့စီစိတ်တသင်္ခါရချုပ်ပါပြီဗျာမက်ဆေ့ကြသွားပါပြီဗျာအဲ့ဒါမက်ဆေ့ခေါ်တယ်သောတာပတ္တိမက်ခေါ်တယ်တစ်လုံးနဲ့ပေးတာချက်လျင်ပြန်နဲ့ပို့ပေးခဲ့တာပဲနောက်သိရင်ဘာစိတ်နဲ့သိမလဲဆိုတာကာမဝဇ္ဇရကုသိုလ်စိတ်ဆိုတာအဲ့ဒါမက်ဆေ့ခေါ်တယ်အဲ့ဒါ အဲဝေဒနာတဏှာမကူတော့ဘူးဝေဒနာတဏှာမကူလို့ရှိရင်ဥပါဒာလွတ်နေပြီဝေဒနာတဏှာမကူရင်ဥပါဒာမဖြစ်ဥပါဒာချုပ်နေပြီဆိုရင်ဘဝချုပ်ဘဝချုပ်ရင်ဇာတိပါချုပ်အဲ့ဒါသောတာပတ္တိမဲ့စိတ်ကိုဝေဒနာခန္ဓာမဲ့စိတ်ကိုတင်ပေးတာတလုံးနဲ့တလုံးနဲ့များများပေးတာမဟုတ်ဘူးအဲဒါကြောင့်မလို့ဝေဒနာတစ်ခုဖြစ်လာရင် အသေးတပ်ဖို့ဟာကိုဝေဒနာတလုံးနဲ့သိပြီးတော့ဝေဒနာတင်းနာပေါ်လဲဝေဒနာသိပြီးအစနဲ့အလယ်နဲ့အဆုံးနဲ့သဘောလေးဆုံးအောင်လိုက်ကြပါလို့အတိပေးပါတယ်။ဘာပဲပေါ်ပေါ်ဝေဒနာတလုံးနဲ့သိတာတင်းလိုက်တာတောင်းလိုက်တာညောင်းလိုက်တာပြင်းညင်တဲ့စိတ်တွေကိုမဖြစ်စေနဲ့ပြင်းညင်လာလို့ရှိရင်စိတ်စိတ်ကတော်ကျင်နောက်စိတ်ကတော်ဩနာမမဟုတ်ပဲပဲတင်းနဲ့တောင်းနေဆိုတဲ့က တင်းတယ်လို့သွားပြီးတင်ညာပြေးလိုက်တင်းတာကြီးဆွဲလာသွားတင်းတယ်လို့မခံစားခြင်းနဲ့ဒေါသတင်းတာကြီးကန့်ညက်လိုက်တာလောဘအဲဒိဋ္ဌိနဲ့တဏှာလွတ်သေးတာအပယ်လေးပါးလေးပါးထောက်ပြီးကြာသွားပြီအဲဝေရณะခန္ဓာဝေရဏကိုမသိဘူးဝေရဏကိုသိရမှာအဲ့တော့တင်းနဲ့တောင်းနဲ့ထုံနဲ့ကျင်နဲ့အောင့်နဲ့ကမသိနဲ့ပြစ္ဆုတ်ပံတဲ့တဲ့လေးကိုဝေရณะခန္ဓာတစ်လုံးနဲ့သိတင်းတာပေါ်လဲဝေရဏ တောင်းနာပေါ်လဲဝေဒနာထုံနာပေါ်လဲဝေဒနာအောင့်နာပေါ်လဲဝေဒနာကြိုက်တာပေါ်လဲဝေဒနာကြက်တာပေါ်လဲဝေဒနာပူတာပေါ်လဲဝေဒနာအေးတာပေါ်လဲဝေဒနာလှုပ်တာပေါ်လဲဝေဒနာဆိုတော့ဟောသမာဓိရပြီအဲအကုသိုလ်စိတ်ကအကုသိုလ်စိတ်တွေချုပ်ပြီးတော့ကုသိုလ်စိတ်ကလေးကာမဝဇ္ဇရကုသိုလ်စိတ်တစ်လုံးနဲ့ဖြစ်ဝေဒနာတစ်လုံးနဲ့ဖြစ်ကဲသမာဓိတည်ပြီမပြောင်းမရွှေ့တော့ဘူး တင်းနဲ့တောင်းနဲ့ထုံနဲ့ဆိုတော့စိတ်တသင်္ခါရချုပ်ပြီဘာစိတ်ကြံနေလဲဝေဒနာခန္ဓာဝေဒနာတစ်လုံးနဲ့ကြံတယ်အဲ့ဒါပါလေတဲ့ဝေဒနာပေါ်မှာတည်နေပြီစိတ်ကလေးဝေဒနာတတိဝေဒနာနုပဒနာဖြစ်နေအဲဒီစိတ်ကလေးကပါစိတ်ကလေးတဲ့ကာမအောင်စရကုသိုလ်စိတ်ခေါ်ရဗျာဒီစိတ်တွေသိရင်သိစာစိတ်တွေသိလို့ကတော့လေးပဲသွားရအောင်မယ်ပေရင်ငါတတ်လိုက်လိမ့်မယ်ငါခံရလိမ့်မယ်အဲကြောင့်မလို့ကြိုးစားပြီးတော့တရားဓမ္မတွေ အဲအသီလာပေးတာပဲအပင်မခံပြီးတော့အသနာအောင်တခါတည်းအသီလာပေးတာကြိုးစားအားမထုတ်လို့ရှိရင်လဲဒါကတော့ကိုယ်သဘောပေါ့ဗျာကိုကြတာမဟုတ်ပါဘူးသူကြတာပဲအဲဒီတော့အပင်လေးပါကြကျင်လို့ရှိရင်လည်းပဲတော်ရင်တော်ကြပေါ့လေရုပ်ဝေဒနာဆုံးအောင်မတိုင်းနဲ့ပြင်လိုက်ကြလှုပ်လိုက်ကြဒိဋ္ဌိမပြုတ်ဘူးအဲဝေဒနာတစ်ခုဖြစ်လာလို့ရှိရင်ပြင်မယ်ဆိုလို့ရှိရင်ဒိဋ္ဌိဘယ်တော့မှမပြုတ်ဘူးသိရင်လည်းအပယ်မလွတ်ဘူး အဲဝေဒနာတစ်ခုဖြစ်လိုက်ပြင်းပြင်းလေးရှူသွားအဲဘယ်လိုပြင်းပြင်းလေးရှူအောင်ဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားအဲ့တော့စိတ်ကလေးဟာဘယ်လိုဖြစ်လာလဲတဲ့ဝေဒနာကိုဒုက္ခဝေဒနာကိုမသိဘူးနာသီပြပြေးသီလိုက်ဝေဒနာသီလိုက်နာသီပြပြေးသီလိုက်ဝေဒနာသီလိုက်နဲ့ဒုက္ခနဲ့ဒုက္ခခံစားနေတဲ့သဘောလေးတွေးလိုက်။အော်နာဟာငါထားတဲ့နေရာမနေပါလား။ဝေဒနာတော့သီလိုက်တာကဒုက္ခဒုက္ခဝေဒနာ။ နာတိပြပြေးပြေးလိုက်တာကဒုက္ခဝေဒနာနာပြေးစရာဘယ်မှာရှိလဲရှူအရှူနဲ့လိုက်လိုက်တော့နာတိပြပဲပြေးပြီနာတိပြပြေးပြေးလိုက်တာကဒုက္ခဒါကြီးလေးပါရုပ်ဝေဒနာကိုသိလိုက်တာဒုက္ခအော်နန္တရားဟာဒုက္ခနဲ့ဒုက္ခခံစားနေပါလားအော်ခံစားခြင်းသဘောတရားဟာဝေဒနာခန္ဓာပဲဝေဒနာခန္ဓာကနေပြီးအော်နန္တရားဟာဒုက္ခနဲ့ဒုက္ခခံစားနေပါလားဝေဒနာခန္ဓာဆိုတာ message ထိုစိတ်ဖြစ်ရဝေဒနာခန္ဓာသည်နာမယ်နာဟာဒုက္ခနဲ့ဒုက္ခခံစားပါလားဒုက္ခဆိုတာလည်းသိညာပဲဒုက္ခဆိုလို့ရှိရင်ဒေါသဖြစ်မှာဒုက္ခဆိုရင်လောဘဖြစ်မှာဒုက္ခလည်းမရှိဒုက္ခလည်းမရှိပြစ္ဆုတ်ပံဝေညာစိတ်ကလေးကဘယ်လိုလဲဆိုသဘောလေးကြည့်သဘောလေးတွေးလိုက်တာထိုစိတ်ဖြစ်သွားလိမ့်မယ်ဘယ်လိုသဘောလေးလဲတင်နာပေါ်လဲခံစားတယ် ခံစားတတ်တဲ့သဘောသက်သက်ကလေးတောင်းတာပေါ်လဲခံစားတဲ့သဘောသက်သက်ကလေးထုံတာပေါ်လဲခံစားတယ်ကြက်တာပေါ်လဲခံစားတယ်ရိုးကြလာတာလဲခံစားတယ်ပူတာပေါ်လဲခံစားတယ်အေးတာပေါ်လဲခံစားတယ်လှုပ်တာပေါ်လဲခံစားတယ်သဘောသက်သက်ကလေးရှိတော့အဲ့ဒီလိုသိသွားပြီဆိုဖို့စိတ်ဖြစ်ပါပြီဗျာအဲအဲသောတာပတ္တိမဲ့ message ကဝေရณะခန္ဓာကိုသိလိုက်တာသောတာပတ္တိ message message နာဣတာမြင်ညလက္ခဏာလေးကိုခံစားတဲ့သဘောသက်သက်ကလေးသိလိုက်ရင်အဲ့ဒါဖိုးစိတ်ပဲလွတ်နေပြီသာရောစဉ်သုံးပါလွတ်သွားပြီမိစ္ဆာဒိဋ္ဌိကြီးပြုတ်ပြီအဲ့ဒီအတိလေးနဲ့သိကြမယ်ဆိုလို့ရှိရင်သမီးတို့သားတို့ရေးအဲဝေဒနာဆုံးအောင်တိုက်အဲအခုပေးနေတာသိညာခန္ဓာလိုက်လို့သဘောလေးဆုံးအောင်လိုက်တာကပညာ ပညာအသေးလေးနဲ့တော့ငါတို့သိပြီလို့ပြတာဝေဒနာဆုံးအောင်မလိုက်ပဲနဲ့မနေနဲ့ဝေဒနာကနေပြီးတဏှာကိုနေပြီးဒေါသဖြစ်လိမ့်မယ်အပယ်လေးပါတွန်းချလိုက်လိမ့်မယ်အဲဒါကြောင့်မလို့ကြိုးစားပြီးတော့ရုပ်ဝေဒနာပေါ်လာလို့ရှိရဲ့ဝေဒနာခန္ဓာဝေဒနာကနေပြီးစိတ်ခေပြောင်းလိုက်တင်နာပေါ်လဲခံစားတယ်တောင်းနာပေါ်လဲခံစားတယ်လှုပ်တာပေါ်လဲခံစားတယ်ခံစားတာပဲရှိနာရကြိုက်တယ်ဆိုတော့ဘယ်ရတာမရှိတော့ဘူး ဟောကာလသုံးပါလွတ်မြောက်ပရိစ္ဆသမုပ္ပါလွတ်မြောက်သွားစိတ်တွေနော်စိတ်တွေလာပြီးပြင်ပြီးတာပြည့်ရင်အစဉ်ပြင်ရင်ခဏစိတ်ကလေးတွေမှဒီလိုမပြင်လို့ရှိရင်နာလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်လိုက်တာအောင်းလိုက်တာငါတော့ညောင်းတယ်ငါတော့မလုပ်နိုင်ဘူးငါကိုကြီးကဝတယ်ငါတော့ညောင်းလို့တော့ပါအဲသွားရောသွားရောလေးဘက်တောက်ပြီးတော့တစ်ခါတည်းလေးဘက်ပြစ်ပြီးတော့ရေထဲဖင်လာရှောချနားရကြိုက်တယ်ဆိုရင် ဘယ်တော့မှအပေမလုပ်ဘူးဘာကြောင့်လဲတဲ့ဝေဒနာသင်ညာမှမလုပ်ပဲဝေဒနာသင်ညာဝေဒနာပညာဝေဒနာသင်ညာလုပ်ပြီးဝေဒနာပညာဖြစ်အောင်လို့တရားတော်ကဒီအတိပေးတာသေတတ်ဖို့ဟာကိုတခါတည်းစိတ်ကလေးကိုပြင်ပေးတာအပင်မခါပြီးအသာနာအောင်လို့အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးတင်ပေးတယ်သရဝရိယတတိသမာဓိပညာတဲ့ဘုံ၅ပါး ပညာဆိုတဲ့ဥစ္စာနာဣသာမြင်ညလက္ခဏာပြစ္ဆုတ်ပါပေါ်စေယုံနာမှာခံစားတတ်တဲ့သဘောလေးဆိုတော့နာဖြစ်ပြက်ဆုံးနေတော့အော်ငါရှေ့ကိုမရှိတော့ပါလားနာဖြစ်ပြက်ဆုံးပါလားအဲသာရောစဉ်သုံးပါလွတ်ပြီးမိစ္ဆာဒိဋ္ဌိကနေပြီးသမာအသိဖြစ်နေပြီးနာသာမြင်ညလက္ခဏာသဘောတရားလေးပဲရှိပါတော့လားဆိုတာအဲ့ဒါငါ တကား6ပေါက်အာယုံကအာယုံ6နဲ့တိုက်ခိုက်တိုက်တိုက်ခိုက်တော့ဝေဒနာပညာလွတ်ပြီးဝေဒနာပညာဖြစ်ပြီးအဲဘယ်တော့မှငါအပယ်လေးပါမကြောက်ရောက်ဘူးဝေဒနာကိုလောဘဒေါသမောဟဆိုတဲ့တရားတွေမရှိတော့ဘူးဘယ်တော့မှငါအပယ်လေးပါမကြောက်ရောက်ဘူးလို့အဲ့ဒီလိုသိလိုက်တာကဘာလဲဝိဇ္ဇာပညာပဲသရာဝရိယတတိသမာဓိပညာသမာဓိဆိုတာဘာလဲ ဘယ်တော့မှမပြောင်းမလွဲတော့ဘူးပြစ်စုံပါဝေဒနာတစ်ခုပေါ်လာရင်တင်းနာပေါ်လဲခံစားတယ်တင်းတယ်လို့မသိတော့ဘူးခံစားတတ်တဲ့သဘောသက်သက်ကလေးသဘောလေးသည်ထုံနာပေါ်လဲခံစားတယ်ကြက်ထာပေါ်လဲခံစားတယ်လှုပ်လာတာပေါ်လဲခံစားတယ်အောင်လာတာပေါ်လဲခံစားတယ်ကြိုက်လာတာပေါ်လဲခံစားတယ် ရိုးကြလာပြန်လဲခံစားတယ်ပူရာပေါ်လဲခံစားတယ်အေးရာပေါ်လဲခံစားတယ်တွန်းနာပေါ်လဲခံစားတယ်မြင်ဝိပြီးပြပြီးငြိမ်သက်နေတာလဲခံစားတယ်ခံစားတဲ့သဘောသက်လက်ကလေးဖြစ်အဲ့ဒါပါလေဖို့စိတ်အဲဖို့စိတ်ဆိုတာပါလေတဲ့ မိစ္ဆာဒိဋ္ဌိဥပါဒံခန္ဓာ၅ပါးအပယ်လေးပါးကြာရောက်မဲ့အဝိဇ္ဇာခန္ဓာ၅ပါးချုပ်ဝိဇ္ဇာခန္ဓာ၅ပါးဖြစ်အဝိဇ္ဇာခန္ဓာ၅ပါးကဘယ်လဲတေနာပေါ်တာဥပါဒခန္ဓာ၅ပါးဖြစ်ပြန်ပြီနောက်ထုံနာပေါ်လို့ထုံတယ်လို့သိပြန်ပြီထုံတဲ့ခန္ဓာ၅ပါးဖြစ်ပြန်ပြီကြိုက်တာပေါ်လို့ကြိုက်တယ်လို့သိရင်ခန္ဓာ၅ပါးဖြစ်ပြီအောက်နာပေါ်လို့အောက်တယ်လို့သိရင်ခန္ဓာ၅ပါးဖြစ်ပြန်ပြီအဲ အဝိဇ္ဇာခန္ဓာ၅ပါးစေတသိက်တွေဥပါဒံနဲ့ခန္ဓာဖြစ်အခုဟာကဝိဇ္ဇာခန္ဓာ၅ပါးတလုံးနဲ့ရှိတော့တယ်စိတ်ဓာတ်သင်္ခါရချုပ်ပြီးတော့ဩစေတသိက်တွေချုပ်ပြီးတော့မဖြစ်မပြတ်တဲ့ဝိဇ္ဇာခန္ဓာ၅ပါးဖြစ်အဝိဇ္ဇာချုပ်တယ်ဝိဇ္ဇာကြမ်းနေတယ်ခံစားတယ်ဆိုတော့အဲသောတာပတ္တိမဲ့သောတာပတ္တိဖိုးဆိုတာ ဝိဒါခန္ဓာ၅ပါးဖြစ်တယ်တလုံးနဲ့တင်နာလည်းခံစားတယ်တောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောင်းနာလည်းခံစားတယ်အဲဝိဇာခန္ဓာ၅ပါးဖြစ်တယ်ဝိဇာခန္ဓာ၅ပါးဆိုတာဘယ်ဟောဘယ်လိုလဲတဲ့တင်းတယ်လို့သိလိုက်ပြီဆိုလို့ရှိရင်အဝိဇ္ဇာခန္ဓာ၅ပါးတင်းတယ်လို့သိလိုက်တာတင်းတယ်လို့သိလိုက်တာမြင်တာကယူပဲခန္ဓာဝေဒနာခန္ဓာဖြစ်လာလို့ အဲဝေရณะခန္ဓာပြက်လာရင်တင်းတဲ့ဝေရဏပေါ်လာရင်ဝေရณะခန္ဓာတင်းတယ်လို့တင်ညာပြလိုက်တာတင်ညက်ခန္ဓာတင်နာကြီးဆွဲလန်းသွားတာကတင်သင်္ခါရခန္ဓာတင်းတယ်လို့ခံစားလိုက်တာဝိညာဉ်နဲ့ခန္ဓာခန္ဓာ၅ပါးအခုကအဲ့ဒါကဥပါဒခန္ဓာ၅ပါးဝိဇ္ဇာခန္ဓာ၅ပါးကနာဣသာမြင်ညလက္ခဏာပြစ္ဆုတ်ပံဣသာမြင်ညလက္ခဏာလေး ခံစားတတ်တဲ့သဘောသက်သက်ကလေးဝေဒနာတစ်ခုပေါ်လာတယ်မြင်တာကတော့ခံစားတာမြင်လိုက်တဲ့ယူပဲ့ခန္ဓာခံစားရလို့သိညာပဲခံစားရလို့သိလိုက်တာဝေဒနာခန္ဓာခံစားရလို့သိညာပြေးလိုက်တာသိညာခန္ဓာခံစားတာကိုဆွဲလာနေတာကသင်္ခါရခန္ဓာခံစားတာပဲလို့ခံစားလိုက်တာဝိညာဉ်နဲ့ခန္ဓာဟောဝိဇ္ဇာတလုံးနဲ့

ဘာသာစကားနဲ့ဘာသာလို့တင်ပြီးတော့စိတ်တွေကိုပြင်ပေးလို့မှနေလားငါလားမှမလုပ်လို့ရှင်သေနေချာချာခန္ဓာကိုဝေဒနာကိုကြည့်တော့ဘယ်လိုလဲဆိုတာအဲမြင်တာကဒါယူပတ်ခန္ဓာကြီးခန္ဓာ၅ပါးမြင်တာကယူပတ်ခန္ဓာခံစားနေတာကဝေဒနာခန္ဓာပညာပေးနေတာတင်းနေတောင်းနေထုံနေဆိုတာအဲ့ဒါသင်ညာခန္ဓာသင်ညာဝိပါဒကလိမ့်လိုက်ပြီ ဆွဲလာသွားပြီတင်းလာလဲဆွဲလာနဲ့တောင်းလာလဲဆွဲလာနဲ့ထုံလာလဲဆွဲလာနဲ့ကျင်လာလဲအောင့်လာကြိုက်တာပူတာဒါတွေပညာဝိပါဒသနေလဲလို့တခါတည်းစိတ်တသင်္ခါရတွေဖြစ်တယ်ဆွဲလာကုန်တာပဲຢာကကကြီးတဲ့လောဘမခံစားခြင်းနဲ့ဒေါသအဲရုံနဲ့နာသိသလားတဲ့လက္ခဏာကိုသိလားတဲ့မသိမသိတော့အဲ့ဒါတင်းနဲ့တောင်းနဲ့ထုံနဲ့ဆိုတော့ပညာကကြီးလိန်တာအဲ့ဒီပညာလိန်လိုက်ခါနေရမျက်စိကလည်းပညာကလိန်တယ်အဲ နာပေါက်ကလည်းတင်ညာလိမ့်တယ်နှာခေါင်းပေါက်ကလည်းတင်ညာလိမ့်တယ်ပါးစပ်ကလည်းတင်ညာလိမ့်တယ်ကိုယ်ပေါက်ကလည်းတင်ညာလိမ့်တယ်မနောကလည်းတင်ညာလိမ့်တယ်အဲ့ဒီတင်ညာအလိမ့်မခံညနေတော့အဲအစ္ဆတသနာငါနေပြီးတော့ဧကောဓမ္မောသမုတ်စေတာရသွားပြီဆိုရင်တင်းနာလည်းခံစားတယ်တောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောင့်နာလည်းခံစားတယ် ကြက်ထားလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်အဲရတာလည်းခံစားတယ်ညောင်းတာလည်းခံစားတယ်မျက်စိနဲ့မြင်လိုက်တာလည်းခံစားတယ်ကြားလိုက်တဲ့အသံလည်းခံစားတယ်နားနဲ့အနံ့လည်းခံစားတယ်ရတာစာကိုက်လည်းခံစားတယ်ထိလိုက်တဲ့အတွေ့လည်းခံစားတယ်သိလိုက်တဲ့ဓမ္မလည်းခံစားတယ်လှမ်းသွားပြန်တယ်လည်းခံစားတယ်ချလိုက်ပြန်တယ်ခံစားတယ် ထိုင်များနဲ့လည်းခံစားတယ်ရိုးရမ်းလည်းခံစားတယ်ပေါက်ထားလည်းခံစားတယ်အိတ်လိုက်ထားလည်းခံစားတယ်ဆိုတော့စိတ်တသင်္ခါရရှိသေးလားနာဖြစ်ပြဆုံးနေဝိညာဉ်စိတ်ကလေးပဲရှိတော့စေစိတ်ဆိုးဝါမရှိတော့ဘူးပြစ္ဆုတ်ပံကပရိဝိညာဉ်စိတ်ကလေးတခုတည်းရှိတော့တယ်အဲ့ဒါဓမ္မသဘောကြီးအဲ့ဒါမှဖို့စိတ်ခေါ်တယ်အဲတရားဆိုတာမေ့နေတာမဟုတ်ဘူးဖို့ဆိုတာမေ့နေတာမဟုတ်ဘူးအကုသိုလ်စိတ်နဲ့ကုသိုလ်စိတ်အကုသိုလ်စိတ်ဆိုတာမိစ္ဆာ ကုသိုလ်စိတ်သာဝိဇ္ဇာအဝိဇ္ဇာနဲ့ဝိဇ္ဇာအဝိဇ္ဇာနေရာကိုဝိဇ္ဇာကနေရာယူလိုက်တာအဲမိတ်နေတဲ့တရားမျိုးမဟုတ်ဘူးအခုတော့မိတ်နေတာဒီလောကကြီးမှာများတယ်အဲမိတ်နေတာနဲ့မောနေတာနဲ့မိတ်နေလို့ရှိရင်ကိုချိုးနေပြီလက်ပြ၆ထပ်သွားကျင်တော့ဘယ်စိတ်နဲ့သွားမလဲပြမ20သွားကျင်တော့ဘယ်စိတ်နဲ့သွားမလဲနိဗ္ဗာန်သွားကျင်တော့ဘယ်စိတ်နဲ့သွားမလဲအဲအကုသိုလ်စိတ်ကုသိုလ်ကုသိုလ်စိတ်နဲ့နိဗ္ဗာန်ရောက်မရောက်ဘူး အကုသိုလ်စိတ်ဖြစ်နေလို့နိဗ္ဗာန်မရောက်ဘူးကုသိုလ်စိတ်ဖြစ်နေလို့နိဗ္ဗာန်မရောက်ဘူးအကုသိုလ်စိတ်ကုသိုလ်စိတ်လွတ်တဲ့စိတ်ကနိဗ္ဗာန်အဲအခုဟာကာမဝဇရကုသိုလ်စိတ်ဆိုတော့နတ်ပြည်ယူပါဝဇရကုသိုလ်စိတ်ဆိုတော့ဗြဟ္မာပြည်အာယူပါဝဇရကုသိုလ်စိတ်ဆိုတော့ဗြဟ္မာပြည်အဲ့ဒီတော့ဒီစိတ်တွေကိုသိပါမှဒီစိတ်တွေမှမသိလို့စာစိတ်တွေသိလို့ချင်းရင်သေဂာနိစက်ကြငါစိတ်နဲ့သိလိမ့်မယ်ငါစိတ်နဲ့သိလို့ချင်းငါသာခံကြတော့အဲ့ဒါကြောင့်မလို့ စိတ်ကလေးကိုပြင်ပေးနေတာဒကာတော်မတွေအပင်မခံပြီးအတန်ကိုနာအောင်ပေးနေတာခန္ဓာကိုမညာဘူးအဲအပယ်လေးပါလွတ်မြောက်အောင်လို့စိတ်ကလေးတွေလာပြီးပြုပြင်ပေးတာမှဒကာဒကမကသရာဝရိယတတိသမာဓိဘုံငါးပါးလက်ကင်မထားပဲနဲ့နာလိုက်တာကဲလိုက်တာတော်ခြင်းပြီးဆိုပြီးတော့အဲဒီတိုင်းထပြီးပြမယ်ရုပ်ဝေဒနာအစအလေအဆုံးမှကာယသတိပဋ္ဌာန်ကနေပြီးဝေဒနာသတိပဋ္ဌာန်နံပြောင်းတယ် ဝေဒနာကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးအေးတက်ကလေးခံစားတယ်စိတ်ကလေးကအဲစိတ်ကလေးကဒုက္ခဝေဒနာခံစားတော့ဒုက္ခဝေဒနာကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးအေးတက်ကလေးခံစားချမ်းသာတယ်အဲ့ဒီစိတ်ကလေးစိတ်ဓာတ်သတိပ္ပံတချိန်တစ်ခါရောက်ဘူးတဲ့ပုဂ္ဂိုလ်အပယ်လွတ်တယ်ဘာနဲ့ဥပမာတူလဲလို့ဆိုလို့ရှိတယ်ရေကြီးကြီးရေအိုက်ွက်ထဲမှာဖားတငယ်လေးများ မလှုပ်မရှက်ဘဲနဲ့စိတ်ကလေးဟာဒုက္ခဝေဒနာတွေကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးအေးလေးကိုခံစားပြီးတော့ငြိမ်သက်ပြီးတော့တခါတော့ချမ်းသာအဲ့ဒီလိုဒုက္ခဝေဒနာတွေကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ချမ်းသာတော့ဒုက္ခခံစားဒုက္ခကုံဆုံးသွားတဲ့အချိန်ခါမှာဒုက္ခခံစားတော့သုခရိဘုံနတ်ပြည်၆ထပ်ရောက်ပါပြီဗျာတထိုင်နဲ့လွတ်တယ်အဲ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 ဒီစိတ်တွေဖြစ်ရင်ခွေးတွေဝက်တွေနွားတွေရေထဲကငမားတွေငဆင်တွေဘလွတ်တွေရွှတ်တွေဖြစ်ကုန်မယ်အဲပင်လေကြီးကလည်းနီးတယ်အဲနီးလို့ဒါကြောင့်မလို့အဲဒီစိတ်တွေဖြစ်မလို့ပင်လေတဲ့ကြာမှဆိုလို့လာပြီးတော့အကုသိုလ်စိတ်တွေကိုကုသိုလ်စိတ်ကလေးကိုကာမအောင်စားကုသိုလ်စိတ်ကလေးပြင်ပေးတာလုံရင်လုံကြမလုံတဲ့ပုံကိုသက်ဆောင်သက်သာလေးနေတဲ့ပုံကိုခွေးတွေဝက်တွေနွားတွေကတော့ကျိတ်သေးတယ် ငါးတွေကတော့ကျိတ်တယ်ငါးတွေကလည်းငါ၆တွေကပေါ်ပါပြီအဲ့ဒါတွေကဘလူတွေများထင်လားကိုနာတော့ကခမုံဆရာတော်ဖရာကြီးဟောသွားတယ်ငါးတွေမဖြစ်ဘူးများမထင်နဲ့ငါးတွေဖြစ်တာဘလူမသဲရုံနဲ့နာနေငါးတွေသတ်မှာငါအနာကြောက်တာသူတို့လည်းနာနေနာနဲ့ယုံနေပဲဘလူတွေများထင်လဲယုံနာမသိတဲ့ပုံကိုယ်တွေနာရယ်ကြီးသိတဲ့ပုံကိုယ်တွေကြိုက်ထာကြီးသိတဲ့ပုံကိုယ်တွေထုံနာကြီးသိတဲ့ပုံကိုယ်တွေ အောက်နာကြီးသိတဲ့ပုံကိုယ်တွေကြထာကြီးသိတဲ့ပုံကိုယ်တွေညောင်းနာကြီးသိတဲ့ပုံကိုယ်တွေခေါင်းရဲလို့သိတဲ့ပုံကိုယ်တွေမိမရဲလို့သိတဲ့ပုံကိုယ်တွေယောက်ျားရဲလို့သိတဲ့ပုံကိုယ်တွေချောတယ်လှတယ်ဝါတယ်ဖြူတယ်ဖွေးတယ်ဒီလိုသိတဲ့ပုံကိုယ်တွေရေထဲကငားကြီးပဲမှလူသေးလို့လူမဖြစ်ဘူးအဲဒါကြောင့်မလို့ဒီစိတ်တွေဖြစ်မှာဆိုလို့အဲအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်တွေအပင်မခံပြီးစိတ်တွေလာပြုတ်ပြင်ပေးတာမသိလို့ပြုတ်ပြင်တာမဟုတ်ဘူးသိလို့ပြောတာ မသိပဲနဲ့လာပြီးတော့တရားမပြဘူးသိလို့လာပြတာအဲဒီတော့လုံရင်လုံကြအဲအပယ်လေးပါကြားရောက်ခြင်းလည်းမလုံနဲ့စိတ်မပြောင်းနဲ့နာရာကြီးပဲသိပြင်လိုက်တော့တော်လိုက်ကြအဲအပယ်လေးပါကြားခြင်းတော်အပယ်လေးပါမကြားခြင်းလို့ရှိရင်ရုပ်ဝေဒနာအစနဲ့အလယ်နဲ့အဆုံးနဲ့ဝေဒနာသိပြီးအဆုံးလိုက်ခြင်းလိုက် ခံစားတတ်တဲ့သဘောလေးသိပြီးအစနဲ့အလယ်နဲ့အဆုံးလိုက်ရင်လိုက်ဥပဇင်ကတော့နောက်ပိတ်ဆုံးသာသနာဒီမဲ့မညာနိုင်ဘူးလက်ပြဘုံနဲ့ပြည့်စွင်တဲ့အခါမဲ့ဘာကြောင့်လဲတဲ့ဟင်းနောက်ပိတ်ဆုံးသာသနာအကုသိုလ်စိတ်နဲ့ကုသိုလ်စိတ်နဲ့လာပြီးတော့ပြုတ်ပြင်ပြီးတော့သာသနာကြီးရှင်းတာပဲအဲ့ဒါလုံကြမလုံဖဲနဲ့တော့မနေနဲ့အဲ့ဒါအပင်မခံပြီးအသံကိုနာအောင်អော်ပြီးတော့ပြောနေတာပါသရာနဲ့ဒါသရာနဲ့ပြောနေတာနော်အဲ ဒေါသနဲ့ပြောနေတယ်လို့မထင်နဲ့တရားရရသခြင်းလုံးတို့တရားဓမ္မတွေသိသခြင်းလုံးတို့ဥပဇင်းတို့လိုသိသခြင်းလုံးတို့ဥပဇင်းတို့လိုရသခြင်းလုံးတို့တရားဓမ္မတွေကိုတရားဝရိယတတိသမာဓိဘုံငါးပါးလက်ကင်ထားပြီးသေရင်လည်းသေရောငါတရားပြရင်နဲ့ခန္ဓာပြက်ရှင်ပြက်ဆိုပြီးတော့သရာဝရိယတတိနဲ့တခါတည်းနင်းပြအဲ့လိုတရားဓမ္မတွေကလည်းသရာရှိမှုအရေးကြီးတယ်သေရင်လည်းသေရောဟာ အဲဒီဥပဇင်းကြီးကနေလားငါလားပြနေတဲ့ဥစ္စာတို့ကအပယ်လေးပါလွတ်အောင်တထိုင်နေနဲ့မလုံနိုင်ဘူးလားလုံနိုင်ရမှာပေါ့ဒရာရှိကိုအရေးကြီးတယ်သေရင်လည်းသေရော့သူက အပင်မခံပြီးပြနေတာအဝေးကြီးကလာပြီးတော့အပင်မခံပြနေတာတို့ကအိမ်ကနေပြီးသက်ဆောင်သက်သာလေးနဲ့နေပြီးတော့တို့တနာကြီးတနာကြီးခွဲနှစ်နာရီလောက်ဟာကိုအဲ အပယ်လေးပါလွတ်မြောက်အောင်ဟာကိုတို့မလုံနိုင်ဘူးလားသေခြင်းလဲသေရော့လာတော့လာတဲ့အခါကိုတို့လှုပ်တော့မယ်ဆိုပြီးတော့အဲ့ဒီသရဝရိယတတိသမာဓိပညာဘုံ၅ပါးလက်ကင်ထားလိုက်မယ်ဆိုလို့ချင်းဓမ္မကြီးကြီးစိတ်သာကြတော့နောက်ကြတော့လူလိမ်မခံရဘူးသိရင်ဘယ်စိတ်နဲ့သိမလဲဆိုတော့သိကောတင်းတယ်လို့သိတဲ့စိတ်တောင်းတယ်လို့သိတဲ့စိတ်ထုံတယ်လို့သိတဲ့စိတ်ဒီလိုသိလို့ရှိရင်တော့ငါတော့အပယ်ကြရတော့မယ် သိရမှာကဘာလဲ။အော် ပြစ္ဆုတ်ပံဝေဒနာတွေဖြစ်လာလို့ရှိရင်တင်းတဲ့ဝေဒနာတွေဖြစ်လာမယ်။တောင့်တဲ့ဝေဒနာတွေဖြစ်လာရင်နာဤသာမြင်ညာလက္ခဏာခံစားတဲ့သဘောလေးနဲ့သိပြီးငါသိရတော့မယ်။ဟောသိသွားပြီ။အသိတတ်သွားပြီ။ဝေဒနာကိုဆုံးအောင်လိုက်ကြည့်။ဟဲ့ဆုံးအောင်လိုက်ကြည့်ရင်တွေးလိုက်မယ်။ဝေဒနာကြီးမြဲနေတဲ့တရားမဟုတ်။ငါဝေဒနာဒီမမြဲဘူးတဲ့ဘုရားက အဲမြဲတဲ့တရားမှမဟုတ်ပဲဖြစ်လာရင် तू ပြောင်းလဲတော့မယ်ဖြစ်လာရင် ပြက်ရမယ်တရားဖြစ်လာရင်ချုပ်သွားရမယ်တရားအဲပူတာရှိရင် မပူတဲ့သဘောတရားကြိုက်တာရှိရင် မကြိုက်တဲ့သဘောတရားအောင်နာရှိရင်မအောင်တဲ့သဘောတရားရှိအဲဒီထဲမှာခန္ဓာထဲမှာဒီမဲ့ဒုက္ခဒုက္ခရှာကြည့်ပါဒုက္ခတွေ့လို့ရှိရင်ဒုက္ခတွေ့ပါ ပူတာရှိရင်မပူတဲ့သဘောတွေးတယ်။ကြိုက်တာရှိရင်မကြိုက်တဲ့သဘောတွေးတယ်။ထုံတာရှိရင် မထုံတဲ့သဘော။ကြက်တဲ့လာတာရှိရင်မကြက်တဲ့သဘော။အောင့်တာရှိရင်မအောင့်တဲ့သဘော။လှုပ်တာရှိရင်မလှုပ်တဲ့သဘော။ရိမ့်ရိုင်တာရှိရင် မရိမ့်ရိုင်တဲ့သဘော။ငြိမ်ဝှက်ပြပြားနေလို့ရှိရင်မငြိမ်ဝှက်ပြပြားမရှိတဲ့သဘော။အဲ့ဒီသဘောတရားတွေထိုးထွင်းပြီးတော့ ဒုက္ခဒုက္ခဆိုတာသေးသေးချာချာမြင်လာပါလိမ့်အဲ့ဒီတော့သဘောပေါက်လာပါလိမ့်မယ်အော်နိဗ္ဗာန်ဆိုတာ အပြင်မဲ့ရှားရတာမဟုတ်ပါလားသူဒုက္ခနဲ့ဒုက္ခဆိုတာဘယ်မှာလဲခန္ဓာထဲမှာရှိပါလားဒုက္ခဆိုတဲ့ဥစ္စာယုံနဲ့နာဖြစ်လာရင်ဒုက္ခယုံနဲ့နာချုပ်သွားရင်ဒုက္ခအော်ဒုက္ခဒုက္ခဆိုတာနိဗ္ဗာန်ဆိုတာအပြင်ဘက်မရှိပါလားခန္ဓာကိုယ်ထဲမှာဒုက္ခဒုက္ခဒုက္ခရှိရင်ယုံနဲ့နာ ဒုက္ခလွတ်မြောက်နေရင်ဒုက္ခဆိုတာကနိဗ္ဗာန်ပဲဆိုတာသိရောဗျာအဲခန္ဓာကိုရှာမှသဘောတွေ့ခန္ဓာမရှာလို့ရှိရင်အဲစောက်သေးရှာလို့ကတော့အပြင်းပဲကြီးပြင်းညက်ကြီးအဲဘယ်တော့မှမရဘူးတာမှအဲသေလို့ရှိရင်အပယ်လေးပါလဲဘယ်တော့မှမလုပ်ဘူးငါနဲ့သေမှာပဲအဲ့ဒီတော့ခန္ဓာမှာရှာကြဒုက္ခဒုက္ခရှာလို့ရှိရင်ဘယ်မှာရှာမလဲခန္ဓာရှာနိဗ္ဗာန်ရှာရင်ဘယ်မှာရှာခန္ဓာမှာရှာအပြင်ဘက်ဘယ်တော့မှမရှိဘူး ခန္ဓာထဲမှာနိဗ္ဗာန်ရှိနေမယ်အဲငြိမ့်အေးတဲ့သဘောတရားတဏှာငြိမ့်နေတဲ့သဘောတရားဒိဋ္ဌိပြုတ်နေတဲ့သဘောတရားကိလေသာခေါင်းပါနေတဲ့သဘောတရားယိုစီးခြင်းကိလေသာဒုက္ခဒုက္ခလွတ်ပြီးတော့အာသဝခန်းချောင်နေတဲ့သဘောတရားဒီခန္ဓာထဲမှာငြိမ့်အေးတဲ့သဘောတရားတွေတွေ့လိမ့်မယ်။နိဗ္ဗာန်အပြင်မဲ့ကိုမရှိဘူးခန္ဓာထဲမှာရှိတယ်။အဲတဏှာငြိမ့်အေးတယ်ဒုက္ခဒုက္ခလွတ်နေတယ် တဏှာဖြစ်နေတဲ့စိတ်တဏှာလွတ်မြောက်ငြိမ်းအေးနေတဲ့စိတ်အဲဒိဋ္ဌိဖြစ်နေတဲ့စိတ်ဒိဋ္ဌိပြုတ်နေတဲ့စိတ်တဏှာဖြစ်နေတဲ့စိတ်တဏှာငြိမ်းနေတဲ့စိတ်ဥပါဒာဖြစ်နေတဲ့စိတ်ဥပါဒာချုပ်နေတဲ့စိတ်အဲ့ဒီစိတ်တွေသိလိုက်လို့ရှိရဲ့နိဗ္ဗာန်မြင်ပါပြီဗျာအဲ့ဒါကြောင့်မလို့တရားဓမ္မတွေအဲသရဝရိယသတိသမာဓိပညာဘုံ၅ပါးလက်ကင်ထားပြီးတော့ ဝေဒနာတစ်ခုပြစ်လာလို့ရှိရင် ရှေ့စိတ်ကလေးကတော်ရင်လာတဲ့စိတ်ဖြစ်ပေါ်လာလို့ရှိရင်နောက်စိတ်ကလေးကသိရင်လည်းသိရောငါမမဟုတ်ပဲပဲရုပ်နဲ့နာတထတိဖြစ်ပြီးတထတိချုပ်နေတယ်ရုပ်ဝေဒနာနာခံစားနေတယ်တင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားရတာလည်းခံစား ခံစားတတ်တဲ့သဘောသက်သက်ကလေးပဲရှိတယ်ဝိညာဉ်စိတ်ကလေးကမရှိတဲ့စိတ်တွေကတင်လိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာအောင့်လိုက်တာကဲလိုက်တာပူလိုက်တာအေးလိုက်တာလှုပ်လိုက်တာရွာလိုက်တာဆိုတာအဲ့ဒါစိတ်တာသင်္ခါရတွေအဲ့ဒါအဝိဇ္ဇာစိတ်တွေအဲ့ဒါဥပါဒခန္ဓာ၅ပါးတွေအဲဥပါဒခန္ဓာတွေဖြစ်ကုန်အဲ့ဒါကအပေလေးပါကြာရောက်မဲ့စိတ်တွေအပေလေးပါဘယ်တော့မှမလွတ်တဲ့စိတ်တွေ ဥပါဒံခန္ဓာ၅ပါးဖြစ်တဲ့စိတ်တွေဝေဒနာတဏှာကုတဲ့စိတ်တွေဝေဒနာမှာတဏှာဖြစ်ပြီးတော့ဥပါဒါနဲ့ခန္ဓာဖြစ်ပြီးတော့ခွေးစိတ်ဝက်စိတ်နွားစိတ် လောဘစိတ်ဒေါသစိတ်မောဟစိတ်မာနစိတ်ဖြစ်ကုန်ပြီအဲ့ဒါတွေဒီစိတ်တွေကဘာလဲတဲ့လောဘစိတ်ဆိုတာပိတ္တာဒေါသစိတ်ဆိုတာငရဲမောဟစိတ်ဆိုတာတလိษံမာနစိတ်ဆိုတာအယံငရဲအဲ့ဒီစိတ်တွေဖြစ်ကုန်ဒါကြောင့်မို့လို့အပယ်လေးပါကြာရောက်မှာစိုးလို့ စိတ်ကလေးဟာကို အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးကို ကာမဝဇရကုသိုလ်စိတ်ကလေးတစိတ်ချက်ဖြစ်အောင်သမာဓိဧကောဓမောတခုတည်းတည်သွားအောင်သမုတ်စေကဖြစ်အောင် ဆိုပြီးတော့တခါတည်းစိတ်ကလေးကို အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးကိုတင်ပေးတာဒကာဒကမတွေကလည်းပဲသရာရှိဖို့အရေးကြီးတယ်သိခြင်းနဲ့သိရောဟဲ့ငါမှမဟုတ်ပဲမြင်နေတာကတော့ယူပဲ့ခန္ဓာကြီး ဒီပေါ်ဥသိနေတာကဝေဒနာခန္ဓာဝေဒနာခန္ဓာဖြစ်လာမှတင်ညာကတင်းနေတောင်းနေလို့တင်ညာကပေးတာတင်ညာကလိန်လိုက်တာတင်ညာအလိန်ငါမခံတော့ဘူးရှိတာကတော့ဘာလဲဝေဒနာခန္ဓာမြင်တာကယူပက်ခန္ဓာခံပေါ်လာတာကဝေဒနာခန္ဓာဒီပေါ်ဥသိနေတာကဝေဒနာခန္ဓာဝေဒနာခန္ဓာဖြစ်မှဝိညာဏကခံစားတယ်အဲသင်ညက်ခန္ဓာနဲ့သင်္ခါရခန္ဓာချုပ်ပါရဲ့။ဟောမြင်နေပြီ ။အော်ကွဲပါရောယူပက်ခန္ဓာရဲ့ဝေဒနာခန္ဓာရဲ့ခံစားမှုဝိညာဉ်နဲ့ခန္ဓာရဲ့။အော်နာခန္ဓာ၄ပါးဟာနာခန္ဓာ၄ပါးကသင်ညက်ခန္ဓာပေးလိုက်တော့သင်္ခါရကပြုပြင်လို့တော့သင်ညက်ခန္ဓာနဲ့သင်္ခါရခန္ဓာချုပ်။မြင်တာယူပက်ခန္ဓာဒီပေါ်ဥသိနေတာကဝေဒနာခန္ဓာဝေဒနာခန္ဓာဖြစ်မှဝိညာဏကခံစားတယ်ခံစားတဲ့သဘောသက်သက်ကလေးပဲရှိတယ်ဆိုတော့ဟောလွတ်မြောက်သွားခန္ဓာ၅ပါးဥပါဒတရားချုပ် အဲဒီလိုသိလိုက်ပြီဆိုရင်တလောကလုံးပရိစ္ဆသမုပ္ပါလေသည်ပရိစ္ဆသမုပ္ပါလေတရားပရိစ္ဆသမုပ္ပါရက်တရားပရိစ္ဆသမုပ္ပါလွတ်မြောက်တဲ့တရားပိဋကသုံးပုံကုံအောင်အကုန်သိခန္ဓာမှာရှာတွေ့လိမ့်အဲဘုတ်တဲ့ရှာဓာတ်ကြီးလေးပါဘုတ်တဲ့တွေ့လိမ့်မယ်စာရီပရမစာရီသဘောတရားတွေအကြောင်းအကျိုးတွေအဲသဘောတရားတွေတွေ့ပါလိမ့် အဲဒီလိုသဘောတရားတွေ့ပြီဆိုတော့အဲဖယားရှင်ကိုတော်မြတ်ကြီးဟာဘုံတဲ့ရှာတော့ပရိယတ်တွေပိဋကသုံးပုံတွေ तू ကထွက်ဟဲ့သစ္စာလေးပါဟောပါရဲ့အဲဖယားဘယ်မှာရှာလဲခန္ဓာထဲမှာအဲပရမတ်စာရီရှာအဲခန္ဓာ၅ပါးမြောင်ကြည့်တရားဓမ္မတွေလည်းပဲခန္ဓာ၅ပါးမြောင်ကြည့်တွေးပါလိမ့်အဲ့တော့သဘောတရားဘယ်မှာရှိတယ်လဲတဲ့ခန္ဓာမှာရှိတယ် ခန္ဓာမှာတော့မရှာဘူးအပြင်မဲ့ရှာတော့ပညာတွေ့ခန္ဓာမှာရှာရင်ပရမတွေ့အပြင်မဲ့ရှာရင်ပညာတွေ့ပညာသိပရမသိငသိဟာဘယ်ဟာอยู่မလဲတဲ့ပညာသိကမရှိတဲ့တရားသိပညာသိက သမုဒိသစ္စာပရမသိကဘာလဲတဲ့ရှိတဲ့သစ္စာ ခန္ဓာမှာရှိတာကပရမသစ္စာမရှိတဲ့သစ္စာကဘာလဲတဲ့သမုဒိသစ္စာမရှိတာလည်းရှိတယ်ဘာသစ္စာလဲတဲ့အော်သမုဒိသစ္စာလည်းရှိတယ်အဲ့ဒီတော့သမုဒိသစ္စာနဲ့ပရမသစ္စာနဲ့နှစ်နေဟာပြဉ္ညာနဲ့ပရမပဲပြဉ္ညာအသိပရမအသိနှစ်ဌာနရှိတဲ့အ ਨੇ ကခန္ဓာကို ပရမအသိမြင်အောင်ဟာကိုခန္ဓာမှာရှာတွေ့တယ်သဘောတရားသဘောဟုတ်တော့လောကုတ်သဘောတရားပဲရှိတယ်ဒီသဘောတရားဟာဝေဒနာဟာသဘောပဲရှိကင်တွယ်လို့လည်းမရဘူးဝေဒနာခန္ဓာဟာဝေဒနာဟာသဘောလေးတင်နာလည်းသဘောတရားလေးတောင်းတဲ့ဝေဒနာလည်းသဘောတရားလေးထုံနာလည်းသဘောတရားလေးအောင့်နာလည်းသဘောတရားလေးကြိုက်လာတာလည်းသဘောတရားလေးကြိုင်လို့မရတွယ်လို့မရ သဘောသက်သက်ကလေးကင်တယ်လို့တင်းတယ်လို့ဝေဒနာဖြစ်လာရင်တင်းတယ်လို့ပြာစာရသလားပြလို့လည်းမရဘူးသဘောဒီသဘောဟုတ်တော့လောကုသဘောတရားပဲရှိဒီသဘောတရားကိုတော့မသိဘူးပညာကြီးသေးလျှောက်တဲ့တော့သေတော့အပေလေးပါကြကုန်ရောအဲဒါကြောင့်မလို့ကြိုးစားပြီးတော့တရားဓမ္မတွေဝေဒနာတစ်ခုဖြစ်လာရင်ရှေ့စိတ်ကတော်ခြင်းလာလို့ရှိရင်နောက်စိတ်ကလေးကတွန်းတင်ပါ သေခြင်းနဲ့သေရောငါမမဟုတ်ပဲရုပ်ဝေဒနာနာခံစားတဲ့သဘောသက်သက်ကလေးတင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ရင်းရိုင်းတာလည်းခံစားတယ်ခံစားတဲ့သဘောသက်သက်ကလေးပဲရှိအဲ့ဒီခံစားတဲ့ သဘောသက်သက်ကလေးတစ်လုံးနဲ့ကိုအေကောဓမောတစ်ခုစီးတဲ့တီအောင်နှလုံးသွင်းလိုက်ဘယ်တော့မှငါအပေလေးပါမကြတော့ဘူးလို့အဲဘာကြောင့်လဲတဲ့အဲ့လိုလောဘဒေါသမောဟမှာဝေဒနာတဏှာမှမရှိတော့လောဘစိတ်ချုပ်သွားပြီအပေလေးပါကြားရောက်မဲ့ကံဝေဒနာတဏှာမကူတော့အဲ့ဒါကြောင့်မလို့အတိတတ်ပါတယ်လို့ကြိုးစားအထောက်ကြပါအတိပေးပါတယ်ဗျာအဲ ဒီလိုမှနေလားငါလားမလုပ်လို့ရှိရင်ဝေဒနာများတဏှာကူးမယ်ဆိုလို့ရှိရင်သေဂာနိဆဲဆဲတကားတကမများတက်ကြီးလေးပါကတော့သတ်မှာပဲပထဝီဓာတ်ကသတ်မယ်ဆိုတော့ခန္ဓာကိုယ်ကြီးတောင့်တင်းပြီးတော့မေးခိုင်းသေးမယ်အာဘောဓာတ်ကသတ်မယ်ဆိုတော့ဖောရောင်ပြီးကြက်ပြီးသေးမယ်တေဇောဓာတ်ကသတ်မယ်ဆိုတော့ပူခြင်းလဲပူသေးမယ်အေးခြင်းလဲအေးသေး ဝါရောဓက်ကသမယ်ဆိုတော့အမလီမူးလိုက်တာဆိုပြီးတော့အောင့်ရင်လည်းအောင့်ပြီးတော့တွန်းပြီးတော့ကန်သလိုက်အဲ့တော့ဒီဝေဒနာတွေအခုအတည်းကဒီဝေဒနာတမာရိရအောင်ဝေဒနာသင်ညာလုတ်ပြီးဝေဒနာပညာဖြစ်အောင်အခုကတည်းကအလေးအကျင့်လုတ်ပြီးတော့ဒီဝေဒနာကိုနင်လာလာတိုက်တာသေအသေးကျင့်နေရဝိပဿနာဆိုတာအသေးကျင့်တဲ့တရား ဟေးဝိပဿနာတရားကျင့်တာနင်တို့ဘာလို့ကျင့်တယ်လဲပြောလို့မေးလို့ရှိရင်ဟေးတို့နိဗ္ဗာန်လိုချင်လို့မဟုတ်သေးဘူးဟာအသေးကျင့်နေတာအသေးကျင့်နေတာတော်တော်ကြာသေးရမှာအခုကတည်းကအလေးအကျင့်လုပ်ပြီးအသေးကျင့်နေရတဲ့တရားအနိဗ္ဗာန်လိုချင်လို့ကျင့်တဲ့တရားမဟုတ်ဘူးနိဗ္ဗာန်ရောက်တာကသူ့ဟာသူရောက်လိမ့်မယ်အခုကျင့်ရတဲ့တရားကအသေးကျင့်နေရတဲ့တရားတော်တော်ကြာလဲသေးရမယ်သေပင်သေးရညာတော်လဲတဲ့ အသိလေးနဲ့သေဖို့ဟာကိုအရေးကြီးတယ်။အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးတင်ထားနိုင်ဖို့အရေးကြီးတယ်။အဝိဇ္ဇာအသိကဝိဇ္ဇာအသိလေးဖြစ်ဖို့အရေးကြီးတယ်။ဒါကြောင့်မလို့အသေးကျင့်တဲ့တရားအသေးတတ်တဲ့တရားအသေးလွတ်မြောက်တဲ့တရားအိုခြင်းလွတ်တဲ့တရားနာခြင်းလွတ်တဲ့တရားအဲ့ဒါကြောင့်မလို့ကြိုးစားအထောက်ကြပါလို့အသိပေးပါတယ်ဗျာ။ ဘာလို့ရှိနေတဲ့ပုဂ္ဂိုလ်ကလည်းဒီမှာနှလုံးမသွင်းမနဲ့ဒီမှာအိပ်ပျော်ကုန်မနော်နည်းနည်းလေးသမာဓိရှိတော့ဝေဒနာသိကြီးခံနိုင်တယ်ဝေဒနာသိကြီးခံနိုင်တော့တခါတည်းကိုမရှုတော့ဘူးနှလုံးမသွင်းဘူးနှလုံးမသွင်းမဲ့တော်တော်ကြာကြာတဆတ်ဆတ်ငှိုက်ရောအဲမက်တွေဝင်มาရောဗျာဘာမက်တွေဝင်နေလဲဆိုတော့အိတ်တဲ့မက်တွေမလျှော့ပါနဲ့သရာအရေးကြီးပါလေ ဝေဒနာတစ်ခုပေါ်လာရင်အစနဲ့အလယ်နဲ့အဆုံးနဲ့သဘောလေးကိုဆုံးအောင်လိုက်ကြည့်ပါတထိုင်လေးနဲ့သေတတ်အောင်မြင်လားငါလားကြိုက်ပါဝေဒနာမကုန်မဲနဲ့ထသွားပြီဆိုလို့ရှိရင်အိမ်ကြလို့ရှိရင်လည်းဒီဝေဒနာခံစားရလိမ့်ဝေဒနာကြီးဟာတခါတည်းကိုမချုပ်တော့ဘူးရုပ်မချုပ်တော့နာမချုပ်ဘူးအဲ့တော့ရုပ် ရုပ်ချုပ်မှနာချုပ်ရုပ်ဝေဒနာကုန်သွားရင်နာနဲ့ခံစားမှုသဘောချုပ်သွားတာပဲအဲဒီတော့အရေးကြီးဆုံးချက်ကဘာလဲသဘောလေးကိုဆုံးအောင်လိုက်ကြည့်ပါမညာပါနဲ့ခန္ဓာကြီးကိုဒီခန္ဓာကြီးကသန္တရာလာစမ်းတည့်တဲ့ကညာလာတာတရာအရေးကြီးပါတယ်ရှော့မပေးနဲ့ ဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားပါဝေဒနာခိုင်မာရင်သဘောတရားပြင်းနေပြီတဲ့ပထဝီဓာတ်ကြီးတက်နေတယ်တဲ့ထုံကျင်ကြိုက်ခဲပြီးတော့မရှိမဆန့်ဖြစ်နေလို့ရှိရင်ဝါယောဓာတ်ဥဆောင်ပြီးတော့တင်းပြင်းပြင်းလေးရှူပေးလိုက်ပါဝါယောဓာတ်ပြင်းပြင်းလေးတွန်းပေးလိုက်လို့ရှိရင်ပထဝီဓာတ်ကြီးခိုင်မာခြင်းလက္ခဏာချုပ်ပါလိမ့်မယ်အဲ့တော့ဝေဒနာပြင်းလာရင်ပြင်းပြင်းလေးရှူသွားပါ သမာဓိနဲ့ပညာနဲ့ချိန်မှာဒီလိုမှမချိန်ဘူးဆိုလို့ရှိရင်ဝေဒနာကသိပ်ပြင်းထန်ရှူလည်းမရှူတော့ဘူးဆိုဝေဒနာမှာဥပါဒံဖြစ်ပါလိမ့်မယ်ဝေဒနာဥပါဒံလွတ်သွားအောင်လုပ်ပါဝေဒနာအရေးကြီးတယ်သိရင်ဒီဝေဒနာလာမယ်ဒီဝေဒနာလာပြီဆိုလို့ရှိရင်ဝေဒနာကိုစိတ်လွတ်သွားပြီဆိုလို့ရှိရင်ဖြင့်အဲ မြင်မိမြင်ရသည်သိမိသိရသည်အပြင်ဘက်ညှို့လိုက်ပြီဆိုရင်ခန္ဓာ၅ပါးဖြစ်ပြီးအပေကြရောအဲ့တော့ဝေဒနာကိုရှိဝေဒနာခံစားနေရရင်ဝေဒနာမလွတ်ပါနဲ့ဝေဒနာဤသဘောတရားကိုအစနဲ့အလယ်နဲ့အဆုံးနဲ့သဘောလေးဆုံးအောင်လိုက်ပါသဘောကိုဆုံးအောင်လိုက်ကြည့်ပါမညာပါနဲ့ ညာနေလို့ရှိရင်ဒီခန္ဓာကြီးကသံဃာလာစံတိတဲ့ကညာလာမညာပါနဲ့ရှေ့စိတ်ကတော်ခြင်းနောက်စိတ်ကတွန်းတယ်မှာအပယ်လေးပါးနဲ့နတ်ပြည်နဲ့အခုကလဲနေတာအဲအပယ်ဘုံနဲ့နတ်ဘုံနဲ့လဲနေတာအသေးကျင့်နေရတဲ့တရားအဲဒီတော့ဒီရုပ်ဝေဒနာကိုနိုင်အောင်တိုက်ပါ တော်မပြစ်လိုက်ပါနဲ့ရုပ်ဝေဒနာကိုချုပ်မှထားပါမချုပ်မချင်းမထားပါနဲ့မိုးလေးကြီးလင်းပါစေအဲတထိုင်လေးနဲ့ရအောင်ဟောအသေးကျင့်နေတာတရားကရှော့မပေးပါနဲ့တထိုင်နဲ့ရအောင်ဝေဒနာပြည့်ရင်ပြင်းပြင်းလေးရှူသွားဝေဒနာသိပြန်တော့လဲတင်းနဲ့တောင်းတယ်လို့မသိနဲ့ နာဣတာမြင်ရလက္ခဏာဘယ်လိုခံစားကြလဲဆိုတော့သဘောလေးကိုလိုက်နေပါအဲသဘောလေးလိုက်နေသဘောတွေးပါလိမ့်မယ်ဝေဒနာနာဘယ်လိုခံစားကြလဲဆိုတော့သူသဘောလေးကိုလိုက်ကြည့်တင်နာလည်းခံစားတောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောင့်နာလည်းခံစားကြက်တက်လာတာလည်းခံစားပူတာလည်းခံစားအေးတာလည်းခံစားလှုပ်တာလည်းခံစား ရင်းရိုင်တာလည်းခံစားမူတာလည်းခံစားနာဤသာမြင်မြလက္ခဏာဟာရုပ်ဝေဒနာခံစားတဲ့သဘောလေးပဲရှိအဲ့တော့ခံစားတဲ့သဘောလေးကိုဘယ်လိုခံစားတယ်လဲဆိုတာသဘောလေးကိုစောင့်အောင်လိုက်ကြည့်အဲဝေဒနာမကိုယ်ဝင်မထနဲ့တထိုင်လေးနဲ့အပယ်တော့အောင်လို့ပေးနေတာအဲဝေဒနာကုံမထပါအဲ ဝေဒနာကုံပြီဆိုရင်တော်နိုင်တယ်မကုံမဲနဲ့တော့မထနဲ့ဝေဒနာတန်လိုက်နဲ့ထသွားလို့ရှိရင်ဝေဒနာကလည်းအေးကြရကုံမှာမဟုတ်ဘူးဝေဒနာတွေခံစားနေရအဲ့တော့ဝေဒနာကိုအောင်တိုက်ပါလျှော့မပေးနဲ့လျှော့ပေးလိုက်ပြီဆိုဝေဒနာအရှုံးပေးလိုက်ပြီဆိုလို့ရှိရင်ကိုချိုးနဲ့အဲ့တော့အခုချိန်ကြမှာဝေဒနာကိုသဘောကို ကုံဆောအောင်လိုက်ပါနာဘယ်လိုခံစားရလဲဆိုတာအဲတော်ခြင်းတဲ့စိတ်တွေဖြစ်ပေါ်လာမယ်တော်ခြင်းတဲ့စိတ်တွေဖြစ်ပေါ်လာရင်နောက်စိတ်ကလေးကတွန့်တယ်ငါမှမဟုတ်ပဲရုပ်ရုပ်ဝေဒနာနာခံစားနေတာပါလားအဲဝေဒနာခံစားရရင်ပြင်းပြင်းလေးရှူသွားပါရှော့မပေးနဲ့သရာအကြီးကြီးပါပြီ ရှေ့စိတ်ကတော်ခြင်းနောက်စိတ်ကတိုးတယ်မှာအယုကြည်ကြည်အီခါသေးခြင်းနဲ့သေးရောငါမှမရှိပဲနာသူလည်းမရှိ၊ကြိုက်သူလည်းမရှိ၊ထုံသူလည်းမရှိ၊အောင့်သူလည်းမရှိ၊ကြက်သူမရှိ၊ပူသူမရှိ၊အေးသူမရှိရုပ်ဤသဘောတရားပြောင်းလဲဖောက်ပြန်တယ်။နာဤသဘောတရားကပြောင်းလဲရုပ်အပေါင်းကိုပြောင်းလဲညွတ်ပြီးခံစားတယ်။ရုပ်ကဖောက်ပြန်တဲ့နာကခံစားတယ်။ခံစားတတ်တဲ့သဘောသက်သက်ကလေးပဲရှိတယ် အဲမတော်ပါနဲ့ဝေဒနာမကုန်ရင်မထပါနဲ့အဲဒီလိုသေးသေးချာချာအတိပေးနေတာအဲဝေဒနာကုန်မှထပါလျှော့မပေးနဲ့သရာအရေးကြီးပါတယ်အဲတရားရမများတထိုင်လေးနဲ့အပေလေးပါတော့အောင်လို့ဒီရုပ်ဝေဒနာအစနဲ့အလဲနဲ့အဆုံးကိုသိအောင်လို့သေတတ်ဖို့ဟာကိုအတိပေးနေတာသရာအရေးကြီးပါတယ်လျှော့မပေးပါနဲ့ ရှေးစိတ်နဲ့နောက်စိတ်တော့ပေခြင်းလဲပေရောငါမမဟုတ်ပဲဆိုတော့ဒီစိတ်ကိုထားပါဒီစိတ်ကိုထားမှသရာရှိတယ်ဝေဒနာကုန်ရဲ့တော်နိုင်တဲ့ဝေဒနာမကုန်လို့ရှိရင်မတော်ပါနဲ့တထိုင်နဲ့လွတ်မြောက်သွားအောင်ကြိုးစားပါသေလည်းမသေးနိုင်ဘူးတရားထိုင်လို့သေသွားတဲ့မသာရလို့မရှိဘူး ဒီဝေဒနာဆိုတာလည်းမြဲနေတဲ့တရားမဟုတ်ဘူးမမြဲတဲ့တရားလို့ဘုရားဟောတာလည်းမမြဲဘူးဒလစေကြီးပြောင်းလဲနေတဲ့ဖောက်ပြန်နေတဲ့ယုတ်အဲဒီတော့ယုတ်ဤသဘော ပြောင်းလဲဖောက်ပြန်နေတဲ့ယုတ်ဟာဘယ်လိုနာခံစားတယ်လဲဆိုနာကိုလိုက်ရမယ်နာဘယ်လိုခံစားတယ်လဲဆိုတာခံစားတဲ့သဘောလေးကိုသေသေးချာချာလိုက်ပါတထိုင်လေးနဲ့လွတ်မြောက်သွားအောင် လျှော့လည်းမပေးပါနဲ့အဲတိုးတိုးစကားပြောတဲ့ကလည်းတိုးတိုးပြောပါသွားရပြေးပြေးသက်သာသွားပါအဲထိုင်နေတဲ့ပုံကိုယ်တွေဝေဒနာမကုန်တဲ့ပုံကိုယ်တွေရှိပါသေးတယ်တိုက်နေရတဲ့ပုံကိုယ်တွေရှိပါသေးတယ်သွားရင်တိုးတိုးတိတ်တိတ်ကလေးသွားပါအခုနေခါမှာဝေဒနာခံစားနေရတာနံလေးဘယ်မှမပြေအောင်လို့အသေးတတ်ဖို့ကြည့်နေရပါတယ်။ အဲ့တော့နာကလေးဟာသေခါနီးဆဲဆဲဒီဝေဒနာကိုဘယ်လိုသိပြီးတော့အတိတ်လေးကဆုံးအောင်လိုက်နေရနာလေးအပြင်ဘက်ထွက်သွားမှာဆိုလို့နာလေးအပြင်ဘက်ထွက်သွားပြီဆိုရင်မြင်ပြီးမြင်ရည်မြင်လိုက်လိမ့်မယ်ညွတ်မိညွတ်ရည်ညွတ်လိုက်လိမ့်မယ်ရေတွေညွတ်မယ်တော်တွေညွတ်မယ်ခွေးတွေမြင်ခွေးတွေညွတ်လိုက်မယ်အဲ့ဒီလိုညွတ်မှာဆိုလို့အခုဝေဒနာအစနဲ့အလေနဲ့အဆုံးနဲ့ကိုယ်ဆုံးအောင်လိုက်ပြီးတော့တခါလဲသဘောလေးဆုံးအောင်လိုက် ဝေဒနာကိုကုံမထမကုံပဲနဲ့မထနဲ့ဝေဒနာခံစားနေရမယ်တညာလုံးသဘောကိုဆုံးအောင်လိုက်ကြည့်သူသဘောကဘယ်လိုလဲဝေဒနာဤသဘောတရားကဘယ်လိုလဲခံစားတဲ့နာဤသဘောကဘယ်လိုလဲအဲ့ဒီသဘောတရားလေးတွေကိုကိုယ်စအောင်ကြည့်သဘောဆုံးမထပါရုပ်ဝေဒနာကုံမထပါ မကုံမချစ်မထပါနဲ့ရာစိတ်တင်ရှင်းစိတ်နဲ့နောက်စိတ်တွန်းအယုတ်ကြည်ကြည်အရင်ခါခါသေရင်လည်းသေရောဟဲဆိုတဲ့ဒီစိတ်ကိုထားပါသရာအရေးကြီးပါပြီဒီချိန်ခါမှာသရာပဲအဲမတော်လိုက်ပါနဲ့ဝေဒနာမကုန်မချင်းမထပါနဲ့တထိုင်နေနဲ့အပေလေးပါလွတ်မြောက်အောင်လို့ဒီမဲ့စိတ်တွေပြင်ပေးနေပါတယ်အဲ့တော့ ဝေဒနာကုံမထဝေဒနာမြဲနေတဲ့တရားမဟုတ်ဘူးဝေဒနာဟာသူ့သဘောနဲ့သူဖြစ်ပြီးသူ့သဘောနဲ့သူပြက်လိမ့်မယ်တော်မပြက်ပါနဲ့ရှေ့စိတ်နဲ့နောက်စိတ်တွန်းသရာစိတ်တင်မှာမသေးလဲမသေးနိုင်ဘူးဘာမှမဖြစ်ဘူးနော် သရာအရေးကြီးတာပဲလေမလျှော့နဲ့သဘောလေးကိုလိုက်နေပါဝေဒနာဤသဘောတရားကိုဘယ်လိုလဲနာဘယ်လိုခံစားသလဲဆိုတာခံစားတဲ့သဘောလေးကိုလိုက်ပါဝေဒနာပြင်းပြင်းပြင်းလေးရှူသွားချိန်သမာဓိနဲ့သမာဓိနဲ့ပညာနဲ့ချိန်ပါရှော့မပေးနဲ့ သရာအရေးကြီးတာပဲဝေဒနာမကုံရမထားနဲ့နော်ဝေဒနာကုံဆုံးမထားပါဝေဒနာမကုံမဲနဲ့ထားလို့ရှိရင်အရေးကြီးပါတယ်